ကျေးဇူးတော်ရှင်အေကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်18ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်စန္ဒယဟန်အားဒိဋ္ဌိခွာကံအမှတ်1တရားတော်နိဗ္ဗာန်ဆိုတာဒီဓမ္မတို့ခမရတို့ဒါနလှူလဲနိဗ္ဗာန်ရောက်ခြင်းတို့သီလစောင့်တည်တဲ့နိဗ္ဗာန်ရောက်ခြင်းတို့အာနာပါနတွေလုပ်နေကြတဲ့နိဗ္ဗာန်ရောက်ခြင်းတို့ ဝိပဿနာလုပ်နေတာနိဗ္ဗာန်ရောက်ချင်လို့ပဲ။ကောင်းပြီ။ဒီနိဗ္ဗာန်သဘောကျကိုရကလည်းစောစောစီးစီးပဲမှတ်ထားကြပါပဋိစ္စသမုပ္ပါသဘောမကျရင်နိဗ္ဗာန်သဘောမကျပဋိစ္စသမုပ္ပါသဘောမကျရင်နိဗ္ဗာန်သဘောမကျနိဗ္ဗာန်သဘောမကျဘူးတရားဓမ္မတို့ပဋိစ္စသမုပ္ပါသဘောမကျရင်နိဗ္ဗာန်သဘောမကျပါဘူးဒါတော်တော်ရေးကြည့်တဲ့ချဲလို့မှတ်လိုက်ခမ်းပဋိစ္စသမုပ္ပါသဘောမကျရင်နိဗ္ဗာန်သဘောမကျပါဘူး နိဗ္ဗာန်သဘောမကျဘူးဆိုတာကကောင်းပြီဒါဖြင့်ရှေ့ပိုင်းမှာဒကာဓမ္မတို့နေတိုင်းပြောနေတယ်ပရိစ္ဆေသမုပ္ပါနာလည်းမသာလင်ဒိဋ္ဌိပြုတ်တယ်ဒိဋ္ဌိပြုတ်မှဥပဒနာရှုနိုင်တယ်ဥပဒနာရှုမှနိဗ္ဗာန်မျက်မှောက်ပြုတဲ့မဉဏ်ရနိုင်တယ်တပည့်ကြလားရပါပါဒါဖြင့်ရှေးဥစွာနိဗ္ဗာန်သဘောကျမှုဒီ ပရိစ္ဆသမုပ္ပါကိုတရားဓမ္မတွေသဘောကျမှာနိဗ္ဗာန်ကိုသဘောကျမယ်တမှတ်ထားကြပါနိဗ္ဗာန်သဘောကျမှုဒီဘာသဘောကျမှာပါလဲပရိစ္ဆသမုပ္ပါဆိုတာဘာပါလိမ့်မလဲလို့မေးတော့ခန္ဓာဖြစ်စဉ်သဘောကျမှာပရိစ္ဆသမုပ္ပါဆိုတာဘာပါလိမ့်ခန္ဓာဖြစ်စဉ်သဘောကျမှာလို့ဆိုတာသေသေးချာချာမှတ်ပါခန္ဓာဖြစ်စဉ်သဘောကြတော့မှနိဗ္ဗာန်ကိုသဘောကြတယ်မှန်ပါပါ ခန္ဓာဖြစ်စဉ်သဘောကြမှာနိဗ္ဗာန်သဘောကြနိဗ္ဗာန်သဘောကြတယ်ဆိုတာသေသေးချာချာမှတ်ပါကောင်းပြီဒါဖြင့်ဓမ္မတော်ခုခင်ဗျာဗုဒ္ဓံကရဏံကိသာမိကြားတယ်မကြားကြဘူးဟုတ်ပါဘူးမင်းဘယ်သူကကြားပါလဲကြားစိတ်ကလေးကြားဒါပရိစ္ဆာမဟုတ်ပါအစကြားပြီးဒီကလာသဘောကြားတယ်စောစောလန်းလန်းကိုကြားတယ် ဒီတရားတော့ဖြင့်ကာယကံနဲ့လည်းသွားမယ်ဝစီကံဖြင့်လည်းသူတော်မင်းလည်းပြောမယ်ဆိုတဲ့ကာယကံဝစီကံကောမလားဘူးလားမှန်ပါဘူးရောတာဖြင့်လေအရမတို့ကြားတဲ့စိတ်ကလေးချုပ်ပြီးတော့မှသဘောကျတာလားကြားတဲ့စိတ်ကလေးချုပ်ပြီးတော့မှသဘောကျပါဘူးဩကြားတာဘယ်လိုတုံးလို့မဲတော့ကြားစိတ်ကလေးကြားတာဘယ်လိုတုံးမဲတော့ကြားစိတ်ကလေးနားရင်ပေါ်တဲ့ကြားစိတ်ကလေးနားရင်ပေါ်တဲ့ကြားစိတ်ကလေးဒီဓမ္မတို့ ရှားဆိုတဲ့နှစ်ဆိုတော့သူချုပ်မသွားဘူးချုပ်သွားဘူးအင်းကြားစိတ်ကလေးချုပ်သွားတာလားဒီဥမမဲဥဝဆိုတဲ့ကြားတဲ့သဘောလေးဥဝဆိုတာဒီဒီကြားစိတ်ကလေးကိုနာမည်ပေးလိုက်တာပဲဥဝသေးသွားတာလားမေးကြရင်ဒကာဓမ္မတွေကဘယ်နဲ့ဖြေကြပါဩဒါဖြင့်ဥဝသေးသွားတာဒကာတက်သေးသွားတာဒကာမြတ်သေးသွားတာဆင်လွယ်ပါမလွယ်ပါဘူး စိတ်တစ်ခုနဲ့သက်ရှင်ကြတာကိုမှန်ပါပါစိတ်တစ်ခုနဲ့သက်ရှင်ကြတယ်ဒီစိတ်တစ်ခုမရှိဘဲနဲ့သမလာခန္ဓာကိုယ်တစ်ခုလုံးကသွားပြီးသေပြီးပြောကြမှာပဲမှန်ပါပါဒီစိတ်ကလေးနဲ့သက်ရှင်နေတာသဘောကျကြားစိတ်ကလေးနဲ့ခဏသက်ရှင်နေတာရှင်ပြီးတော့အမြဲရှင်ပါလို့မေးပြန်တော့ဒကာဓမ္မတွေဘယ်နဲ့ဖြစ်အောင်ကြားပြီးတော့ဘာဖြစ်သွားပြီးတော့ဒါပြန်ဥပဒေအောင်မသေးလားပြီးပါဗျာဩဒါမိမိသေးတာပဲနော်သေပြီးဒီကလာဘ누구စားထုတ်ကြုံလို့မေးဖို့မလိုဘူး မှန်ပါဗျာဩသေသွားတာဒီကားလဲဆိုလို့ရှိရင်ဖြင့်ပေါ်လဲပေါ်သေလဲသေပဲဖြစ်လဲဖြစ်ပြလဲပြဖက်ရှင်လောဘမှန်ပါဗျာအင်းဒါဘာသစ္စာပါလဲဒုက္ခဒုက္ခသစ္စာပါဗျာဩဒုက္ခရောက်သွားရှာပြီမှန်ပါဗျာဒုက္ခရောက်သွားရှာပြီတရားဓမ္မတို့ဒုက္ခရောက်သွားတာသဘောကျပါလားကျပါပါရတဲ့စိတ်ကလေးဒုက္ခရောက်သွားပြီပေါ်လဲပေါ်လဲပြက်လဲပြက်တယ်ဆိုတော့မိုးလဲမိုးတယ်သေလဲသေတယ်ဆိုတဲ့အိဗယ်သေချာမရောက်ဘူးလားရောက်ပါပါဩော်ဒါဖြင့် သူကတယောက်ပြည့်စည်ပြီတခါသစ်တယောက်ပြည့်စည်ပြီတခါမြတ်တယောက်ပြည့်စည်ပြီလွယ်ပါမလွယ်ပါဘူးငါလာဖြင့်အသေးတဲမြန်ပါလားအသေးတဲမြန်ပါလားဆိုတော့ဖြောက်ဆိုသေးပြီကလားအစာတော့မလာလို့ရှိရင်ဒါသုတ်တံပို့လိုက်မှန်ပါဘူးခုတော့အစာတို့လေးကကြားရတာသဘောကျလိုက်တာသဘောကျတယ်ဆိုတော့အဲသောမနာသာလုံးလင်းတဲ့တရားဓမ္မတွေကနေအသက်ရှင်နေပြန်တယ်မှန်ပါဘူး ဖြတ်ဆိုသဘောကျပြီးတော့လေသူတက်တန်းရှိတော့ဖြတ်ဆိုသဘောကျတဲ့ဥဝတယောက်ကမသိဘူးသိပါပါဘာသစ္စာပါဒုက္ခသစ္စာဩဖြစ်တုန်းကလည်းဒုက္ခသစ္စာဒုက္ခရောက်မလို့ဖြစ်တယ်ဒုက္ခရောက်သွားတာရဲ့ဒီနှစ်ခုပဲတွေ့ရမှန်ပါပါဖြစ်ပေါ်လာတာကဒုက္ခရောက်မလို့ဖြစ်ပေါ်လာတာမှန်ပါပါနောက်ဒုက္ခရောက်သွားတာပဲဆိုတာကညံ့မလို့သေးလားမလို့ပါဘူးဗျာအင်းဒါဖြင့်ဒုတိယဥဝတယောက်ပျက်စီးပြန်ပြီ ဒုက္ခရောက်ပြန်ပြီမှန်ပါဆိုနိုင်မလားမှန်ပါဗျာကောင်းပြီဒါဒုက္ခရောက်ပြီတခါသုတ်တံပို့ပါတော့လားဆိုတော့မပို့သေးဘူးကွယ်တဲ့ဆစ်ရှင်ကဆက်လာပြန်တယ်အနန္တရတတိနဲ့မှန်ပါပရိစ္ဆေသမုပ္ပါအကြောင်းကျိုးနဲ့ဆက်လာပြန်တော့ကျွလန်းတဲ့ဥပဒေပေါ်လာပြန်တယ်ဘာလို့ဖို့ပေါ်တာဗာလိမ့်ဒုက္ခရောက်မလို့ပေါ်တာမှန်ပါဒါဖြင့်တရားတရားဓမ္မတွေသဏ္ဍာန်မှာဘယ်ဟာပေါ်လာလားဒုက္ခရောက်ဖို့ပေါ်လာတာကြီးပဲသဘောကျဘယ်ဟာပေါ်လာလားဒုက္ခရောက် ဒုက္ခရောက်ဖို့ပေါ်လာတာပဲကဲနောက်ဒါမျိုးပေါ်လာရင်ကဲဘာဖြစ်မှာတုံးလို့မေးလို့ရှင်ဒါမျိုးများပေါ်လာရင်ဝန်တာစရာပဲလားအဲဒုက္ခရောက်မှာပဲပေါ်တာပဲလားလို့ဆိုတာတွေးချက်တာဒုက္ခရောက်မှာပေါ်တာဟောဒါဖြင့်အစပေါ်လာတဲ့ဒုက္ခရောက်သွားတာပဲနော်အလဲပေါ်လာတာတွေဒုက္ခရောက်ပါနောက်အဆုံးနာပေါ်လာတယ်ဒုက္ခရောက်ပါနောက်ကံမျိုးအကြောင်းညင်ညွတ်လို့ပေါ်ပြန်ဒုက္ခရောက်ပါဩော်ဒါဖြင့် အခုတန်းလာတဲ့ပြိစ္ဆာသမုပ္ပါဒ်တစ်ခုလုံးဟာဘာသစ္စာတွေဒုက္ခသစ္စာပါအင်းပထမချုပ်တာလေဒုက္ခသစ္စာဒုတိယဖြစ်ချုပ်သွားတာလေဒုက္ခသစ္စာတတိယဖြစ်ချုပ်သွားတာဒုက္ခသစ္စာသရုတ်ထဖြစ်ချုပ်သွားတာဒုက္ခသစ္စာအင်းတော့အကြောင်းကြီးရလို့များဒီတန်တရာကြီးဒီခန္ဓာအဆက်မပြတ်လို့ရှိရင်ဒီပြိစ္ဆာသမုပ္ပါဒ်အဆက်မပြတ်လို့ကာမဘဝပြစ်စရာဇာတိများလာခဲ့ပါလို့ဘာသစ္စာလာပါဒုက္ခသစ္စာဩဒါဖြင့်ဒုက္ခသစ္စာကြီးလာပြီးဒီကလာနေတော့ အဲနောက်တို့ဒီကံကောင်းကြောင်းတဲ့ပေးတဲ့ကလာဘာမှဖြစ်အောင်မှာတော့လို့မဲလို့ရှိရင်ဖြင့်ဒကာဓမ္မတို့ဒီသံဃာကိုဖြတ်ပေးတဲ့မဉ္ဇဏ်ကိုဆရာဘုန်းကြီးကမပေးတော့ဘူးဆိုလို့ရှိရင်ခင်ဗျားတို့ဒုက္ခရောက်ဒုက္ခရောက်တရားပဲလာရမယ်ဒုက္ခရောက်မဲ့တရားပဲလာရမယ်တခြားလာကြရရှိရမရှိပါဘူးဗျာဩဒါဖြင့်ဘုန်းကြီးကဒကာဓမ္မတွေ အင်းဒီကံလေးကိုမက်နဲ့ဖြတ်လိုက်ပါတော့လို့ဆိုတော့ကံမက်နဲ့ဖြတ်လိုက်ဒီကံကိုဖြစ်ဖြစ်ရှုလိုက်တော့နောက်ကမက်ကလေးဝင်မလာဘူးဒါမက်ကလေးထားပါတော့နောက်ဒီဘဝကံလေးဖြတ်ချိုက်ကံလေးဖြစ်ဖြစ်ဒုက္ခသစ္စာလို့ရှုပြီးဒီကလာမက်နဲ့ဖြတ်လိုက်ပြီးဒီကလာနေလိုက်တဲ့အခါကျတော့ဒီကံဆက်နိုင်သေးရဲ့မဆက်နိုင်ပါဘူးဗျာဘာမဆက်နိုင်တာတုံးလို့မဲလို့ရှင်ဘယ်နဲ့ဖြေကြအောင်ဟောတိုင်းဒုက္ခမဆက်တာနိဗ္ဗာန်ပဲဘာပါလဲဒုက္ခမဆက်တာ သေသေးချာချာမဟုတ်ပါနိဗ္ဗာန်ကိုရှင်းပြနေတယ်ဒုက္ခမဆက်တာပါနိဗ္ဗာန်ပါရှေ့ကတောက်လျှောက်ဆက်လာတာတွေဘာတွေပါလဲဒုက္ခပါအော်ဒါပြန်နိဗ္ဗာန်ဆိုတာဒီကားလဲရှင်ဒုက္ခသစ္စာ မလာတာဆိုတာကိုမှန်ပါဘူးသဘောကျလားနိဗ္ဗာန်ဆိုတာဘာပါလဲဒုက္ခသစ္စာမလာတာကိုဆိုတာမှန်ပါဘူးသဘောကျကြလားအားလုံးဓမ္မတွေနိဗ္ဗာန်ဆိုတာဘာပါလိမ့်မလို့ဒုက္ခသစ္စာမလာပါဘူး အော်ဒုက္ခသစ္စာမလာတာကိုမလာပါစေနဲ့နိဗ္ဗာန်တည်းဟူသောတရားဒုက္ခသစ္စာမဟုတ်တဲ့တရားအဲ့ဒီနိဗ္ဗာန်ပေါ်လာတာဒီဒကာဓမ္မတို့နိဗ္ဗာန်တည်းဟူသောတရားဟာဘာတရားပါလဲမလို့ဆိုတော့အိုးဒုက္ခပြတ်သွားလို့ချမ်းသာတဲ့တရားဘယ်နဲ့ဆိုကြအင်းဝိရိယဖြတ်ပါလိမ့်မတော့ဒီဒုက္ခကိုစဉ်းစားကြစမ်းပါဦးဩော်ဒါဖြင့် ဖြတ်တယ်မဲ့ကလည်းဒကာရမတို့အင်းဒကာရမတွေကိုယ်တိုင်ဖြတ်နေတာဆရာသမားကဒီလိုဒုက္ခသစ္စာရှေ့ပိုင်းကဒုက္ခသစ္စာရှုတာမဲ့ကသစ္စာဆိုလို့ဒီမဲ့နဲ့ခမည်းတော်ရှုကြပါရှုကြပါဖမှန်ရှုကြပါဆိုလို့နေရတဲ့သစ္စာပေါ်တာနမင်ပေါ်ကုန်ပေါ်ပေါ်ပေါ်ပါဒီမဲ့နဲ့ဖမှန်ရှုကြပါဆိုလို့ဘုန်းကြီးတွေကဓမ္မတွေ ရှေ့ပိုင်းကဒုက္ခသစ္စာတွေကုံပြပိဒကလာနောက်ပိုင်းကဒုက္ခသစ္စာတွေမလာတာဘယ်သူဖြတ်လိုက်တာပါလဲမက်ကဟောနဲ့မက်ကဖြတ်လိုက်တာကိုသဘောကျတော့မှဘုန်းကြီးတို့ဓမ္မတွေနိဗ္ဗာန်ဆိုတာဟောဒုက္ခအဆက်ပြတ်တာကိုဖေရမှန်ပါဗျာဥပအောင်ပါတဲ့ဒုက္ခအဆက်ပြတ်တာဒါဖြင့်ဒုက္ခအဆက်ပြတ်တာလို့ဆိုတာကောင်းကောင်းကျေနပ်ပါကျေနပ်ပါဗျာဒါဖြင့်နိဗ္ဗာန်သဘောကျရင်လေဒီပရိစ္ဆေသမုပ္ပါသဘောကျအောင်မကြဘူး မှန်ပါဗျာဒီပြိဿကလုံးပေါ်မှာသဘောမကျတဲ့ပုဂ္ဂိုလ်ကလည်းနိဗ္ဗာန်ပဲနေမှမသိပါဘူးမှန်ပါဗျာသိပါမလားသိပါဗျာဒါဖြင့်နိဗ္ဗာန်ဟောမဲ့ကြံလို့ရှိရင်လည်းပြိဿသမုပ္ပါကိုဒုက္ခသစ္စာတွေကြီးလို့သိထားတော့မှဩဒီဒုက္ခသစ္စာကိုမဲ့နဲ့ဖြတ်မှသာရင်ဒုက္ခအဆက်ပြတ်သွားမှာပဲဒုက္ခအဆက်ပြတ်တာဘာခေါ်ကြမလို့နိဗ္ဗာန်ပါဗျာဩဒါဖြင့်ဒုက္ခဆက်ပြတ်တာနိဗ္ဗာန်လို့ဆိုတာသိနေတာနိဗ္ဗာန်ဆိုတာဒုက္ခချုပ်ငြိမ်းတာ မက်ဘ누구ကချုပ်ငင်းအောင်လုပ်ပေးပါလိမ့်မလို့ဆိုတော့ဒီမက်ကမပါဘူးဆိုရင်ကာမဘဝပစ္စယဇာတိဇာတိပစ္စယဇာမရဏမလှဲ့ပဲလှဲ့ခဲ့တော့ဗာဒိစ္စာတွေလှဲ့အဲ့ဒီဒုက္ခသစ္စာတွေကိုဘ누구ကနောက်လာမဲ့ဒုက္ခသစ္စာတွေကိုဇာတိဒုက္ခသစ္စာတွေဘ누구ကကန့်ကွက်ပေးတယ်လို့မေးလို့ရှိရင်ဒကာဓမ္မတွေအမြင်သားပဲဖြေလိုက်ရမယ်မက်ကကန့်ကွက်ပေးတယ်မက်က ဒကာရမတွေမရစေသတိဆိုလို့ရတာလားခမည်းတော်ဟောဖြစ်ပေါ်လာတယ်လေကိုဒုက္ခသစ္စာလို့ဖြစ်ဒုက္ခပြက်ဒုက္ခလေးခမည်းတော်ပိုင်မင်းနေနေမြောင်ကြည်စမ်းပါလို့ဆိုတော့မက်ကလေးနဲ့ကြည့်ကြည့်ပေးပါလို့ဆိုတော့ခင်ဗျားတို့ကအဖန်မှန်ကြည့်မလို့လားကြည့်ပါဘူးအဖန်မှန်ကြည့်ပေးတော့အဖန်မှန်ပွားများလို့မက်ပေါ်လာမှန်ပါဗျာအဖန်မှန်ပွားများတဲ့မက်ပေါ်မှာဒုက္ခအချက်ပြတ်တယ်ဒုက္ခအချက်ပြတ်တာဘာကုန်နိဗ္ဗာန်ဒါဖြင့်မဝင်မှနိဗ္ဗာန်ရတယ် မက်မဝင်ဒါဖြင့်ဆူတော်သမားအကုန်ဖြုတ်မောင်ကိုဆူတော်သမားတွေဖြုတ်တော့ဘာကြောင့်လဲမမဖြတ်လို့ရှိရင်ဒီဘက်ဒုက္ခကိုပြတ်တယ်ဒုက္ခပြတ်တာဘာခေါ်ကြဘယ်သူကဖြတ်ပေးတော့ကောင်းပြီဒီမက်ကဒကာရမတွေဘာကိုမြင်လို့ပေါ်လာတာတုံးလို့မေးဖို့ကောမလိုဘူးလားလို့ပါဘူးဟောဒီရှေ့ဘင်းကဒုက္ခတွေမြင်လို့ပေါ်တာ သဘောကျရှင်းဘင်းကဖြစ်ဖြစ်တည်းကဘာသစ္စာလဲအဲ့ဒီဒုက္ခသစ္စာတွေမြင်လာရပါလားမကပါဘူးဒါဖြင့်ဒီမကသစ္စာလာလို့ဥပအောင်ရဒီဘက်ဒုက္ခတွေပြတ်သွားမှန်ပါဗျာနမယံပြတ်ပါဘူးဒါဖြင့်ပရိစ္ဆေသမုပ္ပါဒီဟူသောတစ်ခုလုံးဒုက္ခသစ္စာမှမသိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှနိဗ္ဗာန်မရဘူးမှန်ပါဘူးရှင်းမလားရှင်းပါပြီပရိစ္ဆေသမုပ္ပါတစ်ခုလုံးကဘာသစ္စာလဲဒုက္ခသစ္စာပါဗျာစရရဒုက္ခသစ္စာလဲမှာလဲဒုက္ခသစ္စာအဲဆုံးမှာလဲဒုက္ခသစ္စာအဲ ဒါဖြင့်ပရိစ္ဆသမုပ္ပါတစ်ခုလုံးကဘာသစ္စာကြီးဆိုကြမလဲဒုက္ခဒုက္ခအင်းဒီဟာကြီးကိုရှေ့ဆက်ပြန်လဲဘာသစ္စာတွေဆက်မယ်ဒုက္ခဒုက္ခဩဒါဖြင့်တတန်တရားလုံးဟာဒုက္ခဝိုင်းကြီးဝိုင်းနေတာတတန်တရားလုံးပါပါလေဒုက္ခဝိုင်းကြီးဝိုင်းနေတာအဲဒုက္ခဝိုင်းကြီးဝိုင်းတဲ့အခါမှာတရားဓမ္မတို့ခင်ဗျားတို့ဟာမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်အနာမရှိဘူး မဆုံးနိုင်ဘူးဆုံးနိုင်ပါဗျာစိတ်စဉ်တစ်ခုကမွေးတယ်ပဲမဟုတ်လားမှန်ပါဗျာအနာရှိရရှိပါဘူးတိုင်ခင်ရတို့မှာဒုက္ခနဲ့ခွဲခဲ့ရတဲ့ဘဝပါရလားမပါဘူးဗျာအော်ဒုက္ခနဲ့မခွဲခဲ့ရတော့ဒီဒုက္ခပြီးရင်အဲရှင်ဘိဒုက္ခပြီးရင်နောက်ပိုင်းဒုက္ခကိုယ်ပိုင်ရတာပဲမှန်ပါဗျာအဲ့ဒီနောက်ပိုင်းဒုက္ခပြီးရင်နောက်ကလာမယ်နောက်ပိုင်းဒုက္ခကိုယ်ပိုင်ပစ္စည်းပဲမှန်ပါဗျာမဆုံးနိုင်ဘူးလားဆုံးနိုင်ပါဗျာဒါဖြင့်တရားဓမ္မဒုက္ခခန္ဓာတာဒုက္ခအစုကြီးกว่าမင်းတို့ခန္ဓာဟာမှန်ပါဗျာ ဆိုတာကျင်납မလားကျင်납ပါဘူးအဲ့ဒီဒုက္ခအစုကြီးကိုမဲဝင်လိုက်တဲ့အခါကျတော့ခြေပိုင်းဒုက္ခတွေသိလို့သိတဲ့မဉဏ်လေးလည်းဝင်လိုက်ပါရောနောက်ဒုက္ခတွေဘယ်နဲ့ဖြစ်သွားပြတ်တာဘာခေါ်ကြဒါဖြင့်နိဗ္ဗာန်သဘောကျကြင်လို့ရှိရင်ရှေးပိုင်းပရိစ္ဆေသမုပ္ပါဒုက္ခသစ္စာရှေးပိုင်းပရိစ္ဆေသမုပ္ပါပြအောင်လုံနိုင်တဲ့ပုဂ္ဂိုလ်မှနိဗ္ဗာန်ရမယ်မှန်ပါဗျာ ရှေ့ပိုင်းပြိဿသမုပ္ပါမပြတ်တဲ့ပုဂ္ဂိုလ်နိဗ္ဗာန်ရပါ့မရပါဘူးဗျာ။ဒါဖြင့်နိဗ္ဗာန်ရခြင်းပြိဿသမုပ္ပါပြအောင်လုပ်။မှန်ပါပါ။ဒါဖြင့်ပြိဿသမုပ္ပါမှာနားမလည်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ရခြင်းပါတယ်ဆိုတော့ဥစ္စာဒုက္ခမသိဘဲနဲ့ဒုက္ခကြိုက်တဲ့ပုဂ္ဂိုလ်ကအယမ်းကြိုက်ပါ။မှန်ပါပါ။ဒုက္ခမသိဘဲနဲ့ဒုက္ခကြိုက်တဲ့ပုဂ္ဂိုလ်ကအယမ်းကြိုက်ခွဲဆိုတော့ရှင်းရပါလား။ရှင်းပါပါဗျာ။ဒုက္ခမှမသိဘဲနဲ့ကျုပ်ဖြင့်ဒုက္ခနိဗ္ဗာန်ကြိုက်ပါတယ်လို့ပြောတဲ့ဥစ္စာထုံးစံမှုပြောတာဖြစ်ပါလိမ့်မယ်။ဆိုလိုက်လေလေ လိုချင်မှုရှိမလားမရှိပါဘူး။ဘာကြောင့်မရှိပါလဲဒုက္ခမသိဘူး။အဲဒုက္ခမသိဘူးဆိုတော့ပရိစ္ဆေသမုပ္ပါမသိတာ။မှန်ပါဗျာ။ရှင်းမလားရှင်းပါဗျာ။ဒုက္ခမသိဘူးဆိုတော့ပရိစ္ဆေသမုပ္ပါမသိဘူး။အဲဒါဖြင့်ဒကာဓမ္မတို့ပရိစ္ဆေသမုပ္ပါမှာမသိတဲ့ပုဂ္ဂိုလ်ကဒုက္ခသစ္စာလည်းမသိတော့ဘူး။ဒုက္ခသစ္စာလည်းမသိတော့မသိကြတဲ့ကောကဒုက္ခသစ္စာလို့သိတာကမက်ကသိတာဒုက္ခသစ္စာမသိဘဲနေတာကတဲ့ဒကာဓမ္မတို့ဒိဋ္ဌိကဒကာတဲ့ ကြတယ်လဲငါပဲမလားပဲဘူးလားမှန်ပါဗျာအင်းသဘောကြတယ်လဲမှန်ပါဗျာငါပဲဆိုတော့ဒကာဓမ္မတို့မက်လည်းမလာတော့ကိုမက်တမာဒိဋ္ဌိမလာတော့မိစ္ဆာဒိဋ္ဌိကအောက်ချုပ်မှန်ပါဗျာမက်တမာဒိဋ္ဌိမလာတော့မိစ္ဆာဒိဋ္ဌိကအောက်ချုပ်နေတော့ဒိဋ္ဌိကလည်းမပြုတ်ဘူးမှန်ပါဗျာဒိဋ္ဌိမပြုတ်တဲ့ဒုက္ခသစ္စာလေးလည်းသိရလားမသိလို့လည်းဖြတ်ချင်တဲ့မက်ကိုဆရာကောင်းသမားဆရာနေယူပြီးဖြတ်ပါရလားဖြတ်ပါဗျာဘယ်တော့မှနိဗ္ဗာန်မရဘူးဒါဖြင့်မှန်ပါဗျာ ရရမြင်သေးရဲ့လားမမြင်ပါဘူးကောင်းကောင်းသဘောကျဗလားကျပါပါကောင်းပြီဒါဖြင့်ဒါရှေ့ပိုင်းမှာနိဗ္ဗာန်သဘောကျကျင်လို့ရှိရင်ပရိစ္ဆေသမုပ္ပါကိုသိမှာပရိစ္ဆေသမုပ္ပါကိုဒုက္ခသစ္စာလို့တရားလုံးသိမှာမှန်ပါပါနိဗ္ဗာန်သဘောကျမယ်မှန်ပါပါရှင်းမလားနိဗ္ဗာန်သဘောကျရင်လို့ရှင်ဘာသဘောကျမှာလဲတရားနာဘာသစ္စာလို့သိအဲဒီလေဒုက္ခသစ္စာလို့သိမှဩတို့မဲ့လို့လုတ်ခိုင်းတာဆရာဘုန်းကြီးကလုတ်ခိုင်းတာ ဘုရားကလှုပ်ခိုင်းတာဒုက္ခအဆက်ကြီးကိုအဲဝိုင်းနေမှာဆိုလို့ဒုက္ခတွေနောက်ဆက်လာနေမှာဆိုလို့အဖြတ်ခိုင်းတာကိုဆိုတော့ကြိုးစားလုပ်မှန်ပါဗျာနောက်ဒုက္ခတွေလာမှာဆိုလို့ဖြတ်ခိုင်းတာကိုဆိုတော့ကြိုးစားမလုပ်ဘူးလုပ်ပါဗျာအင်းကြိုးစားလုပ်တော့အင်းဒကာဓမ္မတို့ကြိုးစားလုပ်ရတဲ့အလုပ်ကြိုးစားပြီးအော်ရတဲ့အလုပ်မဟုတ်ဘူးဆူတောင်းအော်ရတဲ့အလုပ်မဟုတ်ဘူးမှန်ပါဗျာကြိုးစားပြီးဟောတာကိုမမြင်မြန်ကြည့်ရတဲ့အလုပ် ဒုက္ခကိုမမြင်မြင်ကြည့်ရတဲ့အလုပ်ရှင်းမလားရှင်းပါပြီနိဗ္ဗာန်ရခြင်းဘာလို့ရမလဲဒုက္ခမမြင်မြင်ကြည့်ရပါဗျာအဲဒုက္ခဆိုတာပြိဿသမုပ္ပါဖက်မဟုတ်လားမှန်ပါဗျာအဲဒီဟောဒီဓမ္မတွေမြောက်ပြောတော့ပေါ့အမှန်တန်ကန်လို့ဒီဆရာကောင်းသမားကောင်းနဲ့တွေ့တာဗျာမှန်ပါဗျာနမှန်လေဥပါအောင်ဘယ်နည်းရနိုင်မှာမရပါဘူးဗျာဒီမှာမပြတ်ဘဲနဲ့ရတယ်ဆိုလို့ရှိရင်လည်းဘုန်းကြီးဆိုရပေါ့ဗျာမှန်ပါဗျာဘုရားခင်ကရမကြီးရဲ့ကြည်စမ်း ဗောဓိပင်နဲ့ရှုပလင်ကြတော့ပြိဿသမုပ္ပါကိုသူမသုံးတတ်ဘူးလားသုံးတတ်ပါဘူးအဲဝိဇ္ဇာပစ္စယသင်္ခါရဆိုဩငါသံဗရာနေခဲ့တာဝိဇ္ဇာပစ္စယသင်္ခါရနဲ့ဒုက္ခခန္ဓာသာသမှုရိယဟောဒီနဲ့နေခဲ့တာပါလားလို့တစ်ခါတစ်ခါအောင်မိလိုက်မှန်ပါဘူးငါအခုဘယ်ရောက်ဖြစ်လာတာအဝိဇ္ဇာချုပ်ပြီးဒီကရဒုက္ခတွေချုပ်လို့ဩဒုက္ခတွေနဲ့မဉ္ဇဏ်နဲ့ချုပ်အောင်လုပ်လဲလို့ဒုက္ခတွေချုပ်လို့ဖျားဖြစ်လာတာပါလားလို့သူ့ဟာကိုသူဘောမပြောဘူးလားပြောပါဘူး ဒုက္ခတွေချုပ်လို့ငါနိဗ္ဗာန်အောင်ပြုနိုင်တဲ့ဘုရားဖြစ်တောင်းခံနိုင်တဲ့ပုဂ္ဂိုလ်ဒုတိယဖြစ်လာတယ်လို့သူကသူမဆိုဘူးဆိုပါလားသဘောကျဒါဘုရားတွေဘယ်နဲ့ကြောင့်ဘုရားဖြစ်ရောက်လာပါလိမ့်မလို့လို့မေးတဲ့အခါကျတော့ပရိစ္ဆေသမုပ္ပါဆုံးလို့သဘောကျဘယ်လိုကြောင့်ဘုရားဖြစ်လာပရိစ္ဆေသမုပ္ပါဒါဖြင့်ခွင့်ရတဲ့ဓမ္မတွေလေဒီပရိစ္ဆေသမုပ္ပါဆုံးအောင်လုပ်ရလိမ့်မယ်မှန်ပါပါပရိစ္ဆေသမုပ္ပါဆိုတာက စာရဲကဟာလားခန္ဓာထဲမှာတန်းတန်းနေတာခဏခဏဆက်ဆက်ပေါ်နေတာဆိုကြမလားအဲ့ဒီဆက်ပေါ်နေတာကြီးကဒုက္ခသစ္စာကြီးပဲအဲ့ဒီဆက်တာကြီးဖြတ်ခနဲ့ညာနဲ့ရှုလိုက်လို့ပျောက်ထွက်သွားပြီခန္ဓာပါပျောက်သွားတယ်ဆိုတာပဋိစ္စသမုပ္ပါပြတ်သွားမှန်ပါပါရင်းမိလားဒါပြန်ခန္ဓာပျောက်အောင်ရှုနည်းကိုသင်ပေးရလိမ့်မယ်မှန်ပါပါအမှန်ရေးကြည့်ပါရနော်ကြည့်ပါပါရေးကြည့်တယ်ရဲ့နောက်မှရောက်လိမ့်မယ်လို့နိဗ္ဗာန်ကိုဘုန်းကြီးကမဟောဘူး ဒကာဓမ္မတို့နောက်မှရောက်လိမ့်မယ်ခင်ဗျားတို့ဟောအခုကြိုးစားတတ်ကြနော်နောက်နိဗ္ဗာန်ရလိမ့်မယ်လေဒီလိုမဟုတ်ဘူးခင်ဗျားတို့အခုကြိုးစားအခုရလိမ့်မယ်လို့ဟောတယ်မှန်ပါပါနောက်မှရလိမ့်မယ်လို့မဟောပါဘူးဘယ်လိုဟောလဲအဲအခုမှမရလို့ရှိရင်နောက်မှရလိမ့်မယ်ဆိုတာယူကုန်မယူနဲ့ဟုတ်ကုန်ဟုတ်ပါအခုဒီဘဝနိဗ္ဗာန်မြန်ထမ်းမှသေတော့နိဗ္ဗာန်ရောက်ပါဘူးမှန်ပါပါအခုမှမမြင်တဲ့ပုဂ္ဂိုလ်ကသေပြီးရှာမယ်နဲ့ဟိုဘဝလဲသွားလေဦးတော့ အထုတ်ရင်အထုတ်မထုတ်လို့ရှင်သွားမျိုးလေဦးမျောလေဦးတော့မဆုံးနိုင်ဘူးကဆုံးနိုင်ပါဘူးသဘောပါကြပါပါကောင်းပြီဒါဖြင့်ဓမ္မတို့နိဗ္ဗာန်ကိုသဘောကျကြင်လို့ရှင်ပြိဿသမုပ္ပါဒုက္ခသစ္စာကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်သိမှသာလေနိဗ္ဗာန်ကိုဖြင့်ဒုက္ခချုပ်ငြိမ်းရုပ်သိမ်းတဲ့နိဗ္ဗာန်ကိုရမှသိမယ်ဆိုတော့ဥစ္စာကိုယ်တိုင်ပေါ်လာပါလိမ့်မယ်ဟုတ်ပါဘူးသဘောကျပါ ကောင်းပြီကအများရင်းမို့သဘောကျပြီးမသွားလိုက်ပါနဲ့ဒါအစ်စ်ကိုပြောနေတယ်လို့မှတ်ပါမှန်ပါဗျာရှင်းမလားရှင်းပါပါဘယ်လိုပြောလဲအစ်စ်ကိုပြောခင်ဗျားတို့ခန္ဓာကြီးတန်းနေတာကစာကျင်တဲ့စိတ်သင်ကောင်းတယ်ဆိုးတယ်အင်းဝယ်ဦးမယ်ဒီပရိစ္ဆေသမုပ္ပါဒ်ကဘာသစ္စာတွေလဲအင်းဒီစိတ်စဉ်တွေရောဒီစိတ်စဉ်နဲ့သာဇာတဖြစ်တဲ့ဒီဥစဉ်တွေရောခြုံငိမ့်ရုပ်သိမ်းသွားမယ်ဆိုဘာခေါ်ကြမလဲနိဗ္ဗာန်ပါဗျာဩနိဗ္ဗာန်ဆိုတာက ကိုယ်တဏ္ဍာဖြစ်တဲ့ယုံနာရုပ်စိတ်ရုပ်စင်နံစင်တို့ချုပ်ငင်းရုပ်သိမ်းသွားတာနိဗ္ဗာန်ခေါ်တာပဲရုပ်စင်နံစင်ကဘာသစ္စာလဲခဏခဏဖြစ်ပြီးခဏခဏပြည့်နေရတာဘာသစ္စာဩော်ဒါဖြင့်ဒီယောဂီပုဂ္ဂိုလ်ဟာသူဒုက္ခသစ္စာကြီးသူဖြတ်ပြီးတော့သူဒုက္ခ ကင်းတဲ့ဘက်ကူကူးသွားတာပဲလို့မဆိုနိုင်ဘူးမှန်ပါဗျာ။ဟောရှိပိုင်းကဒုက္ခသစ္စာပရိစ္ဆေသမုပ္ပါနောက်ကလည်းလာခဲ့တာလေ။ဟောဒီမှာတရားဓမ္မတွေကမင်းနဲ့တခါတည်းနောက်ကနေပြီးဒီကလာတားလိုက်တယ်။ဒါဒုက္ခသစ္စာလို့ပိုင်းခြားတယ်ဒီမညာလေးပေါ်လိုက်။ပေါ်လိုက်တဲ့နေ့တွင်နေတယ်ဒီဘက်မှာဒုက္ခသစ္စာဒီဥစ္စာကဒီဘက်ဆက်သေးရလားမဆက်ပါဘူးဗျာမဆက်တော့ဒုက္ခဒုက္ခချင်းမဆက်တော့မဆက်ပါဘူးဒုက္ခဒုက္ခချင်းမဆက်တော့ပရိစ္ဆေသမုပ္ပါဘယ်နဲ့ဖြစ်သွားပြတ်သွားပါပြတ်သွားတော့ဒါဖြင့် ပရိစ္ဆေသမုပ္ပါပြတ်တာလားဒုက္ခမဆက်တာဒါဖြင့်ဒီဘက်ကဒုက္ခဒီဘက်ကမဆက်တာမဆက်အောင်ဘယ်လိုလုပ်တယ်လို့မက်ကလို့တော့ဒီဘက်မဆက်တာကိုဘာသစ္စာခေါ်ကြဒီဘက်ကကိုမဆက်အောင်လုပ်တာကိုမဆက်တဲ့အထဲသဘောကိုဘယ်နဲ့ဆုံးဩနိရောဓဆိုတာဒါကြောင့်ဒုက္ခနိရောဓဒီဘက်မှာပေါ်တာကဒုက္ခနိရောဓ သိကြပါလားသိကြပါပါဘာနိရောဓလဲအဲ့ဒါကြောင့်ဒုက္ခနိရောဓနိဗ္ဗာန်ကျင့်ရပါလားကျင့်ရပါပါဘာလဲဒုက္ခနိရောဓနိဗ္ဗာန်ဩဒုက္ခတွေချုပ်တဲ့နိဗ္ဗာန်ဆိုတော့ဒါဖြင့်ဒါကဒီပုဂ္ဂိုလ်ဟာမဲ့မဲ့မဲ့လို့ကိုမဲ့နဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်လို့မဆိုရဘူးလားမဲ့နဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်ဟာဒါဥပအောင်ဖြင့်ဥပအောင်မဲ့ပေါ့ဗျာဥပဖြင့် ဥရမဲ့ဥရမဲ့ပေါ့ဥရမဲ့နဲ့သက်ရှင်နေတယ်ဟုတ်ပါဘူးမဆုံးနိုင်ဘူးလားဆုံးနိုင်ပါဘူးစိတ်တစ်ခုနဲ့သက်ရှင်နေတာကိုအဲ့ဒီသက်ရှင်နေတဲ့ပုဂ္ဂိုလ်ကဒီဘက်ဒုက္ခဆိုဒုက္ခမှန်းသိဒီဘက်ကဒုက္ခမရှိဘူးလို့တော့ तू မသိဘူးလားသိပါဗျာဩော်ဒါဖြင့်ဒီသိတဲ့ပုဂ္ဂိုလ်ဟာသိတဲ့မပုဂ္ဂိုလ်ဒီဘာကိုသိနေကြုံလို့မေးဖို့မလိုဘူးလားမှန်ပါဗျာဩသူဒုက္ခမရှိတာ तू သိဘာသိပါလဲသူဒုက္ခမရှိတာ तू သိမှန်ပါဥပအောင်ဘာသိ ဒုက္ခဒါဖြင့်သူဒုက္ခမရှိတာသူသိတော့သူဝန်တာမလားမတာဘူးတာပါပါဒါဖြင့်ဝန်တာတဲ့ဘက်ကိုစုတွေစိတ်ကြသွားတော့ကိုသူကဘယ်များနေရရှာမှာပါလိမ့်မလို့ဆိုတော့ဒုက္ခမရှိတဲ့မရှိအောင်လုပ်တဲ့ပုဂ္ဂိုလ်ဟာဒုက္ခမရှိတဲ့ခြေပဲရောက်အောင်မယ်မှန်ပါဗျာဒုက္ခမရှိအောင်လုပ်တဲ့ပုဂ္ဂိုလ်ဟာဒုက္ခမရှိအောင်လုပ်ရပါဘူးဒါဖြင့်ဒုက္ခမရှိတဲ့သဘောဟာနိဗ္ဗာန်ပဲဆိုတော့ သေသည့်ချမ်းမဲ့၌တော့မသေးခင်တော့ဒုက္ခမရှိတာကြီးကို तू မြင်နေရမှန်ပါပါသေတော့ဒုက္ခမရှိတဲ့သဘောဖြစ်သွားမှန်ပါပါသဘောကျသေတော့ဒုက္ခမရှိတဲ့သဘောကခေါ်ကြအဲဒုက္ခနိရောဓနိဗ္ဗာန်ဆိုတော့ရှင်းနေဘူးလားအဲ့ဒီလိုလောက်ကြမယ်ဆိုတာဖြင့်လေးလေးစားစားမှတ်ပါကောင်းပြီဒါဖြင့်ဒါကဩနိဗ္ဗာန်လို့ခြင်းဖြင့်ပရိစ္ဆာသမုပ္ပါကိုဒုက္ခသစ္စာလို့မှ မရှိတတ်မကွာတတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှမရလို့ဒကာသစ်တို့ဒကာအုံးတို့ဆင်းတဲ့ချက်မှန်ပါဗျာဘလောက်စာတတ်နေနေမရပါဘူးဒီဥစ္စာရပါမလားကိုယ်ဒုက္ခမှာကိုယ်မသိတဲ့ပုဂ္ဂိုလ်ဟာထောင်ကျနေမှမှမသိတဲ့ပုဂ္ဂိုလ်ဟာထောင်ထိုးခြင်းတဲ့စိတ်ကောမပေါ်မပေါ်ပါဘူးဗျာဘာကြောင့်လဲဗျာဒါဖြင့်ကိုယ်တဏ္ဍာမှာဒုက္ခသစ္စာကြီးမှမသိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန် ဆိုတော့လိုချင်လိုက်မယ်ရကြံလိုက်မယ်ဆိုတော့သူလှိုက်ရဲရဲတော့လာမှာမဟုတ်ပါဘူးလာပါဘူးပြောကံကြားရင်လာလိုက်မယ်မှန်ပါဘူးလှိုက်ရဲရဲတော့မှန်ပါဘူးကျင်းတော့ဗလားကျင်းပါဘူးဩဒါဖြင့်နိဗ္ဗာန်ဆိုတာဒီဘာပါလိမ့်မလုံးတို့ယနေ့ဆုံးဖြတ်ချက်ချရတော့ပြိဿသမုပ္ပါပြတ်သွားတယ်မှန်ပါဘူးတပည့်ကြနိဗ္ဗာန်ဆိုတာဘာပါလိမ့်အဲ့တော့ပြတ်သွားတာနိဗ္ဗာန်ပဲတပည့်ကြပြတ်သွားတာနိဗ္ဗာန်ပါပဲ ပရိစ္ဆသမုပ္ပါကိုအော်ပြတ်သွားတာနိဗ္ဗာန်လို့တော့တပည့်တော်တင်းနံပါတ်သဘောကျပြီနှစ်နံပါတ်တပည့်တော်ဘယ်လိုစဉ်းစားပရိစ္ဆသမုပ္ပါပြန်စဉ်းစားလိုက်ပရိစ္ဆသမုပ္ပါကဘာသစ္စာတွေဟောတယ်ပရိစ္ဆသမုပ္ပါပြတ်သွားတဲ့ပြတ်သွားတဲ့သဘောကတော့ဘာသစ္စာတွေဖြစ်မရဘူးပရိစ္ဆေသမုပ္ပါပြတ်သွားတဲ့သဘောတွေကဘာသစ္စာဖြစ်သွားပြတ်သွားတဲ့သဘောတွေကနိရောဓသစ္စာဒုက္ခနိရောဓဘာနိရောဓလို့မျိုးတော့ဩဒါဖြင့် နိဗ္ဗာန်ဆိုတာဘာမှမရှိတာကဒုက္ခကမရှိတာကဘာဆိုရဒုက္ခကဒုက္ခမရှိတာတခုပဲတပညာချမ်းသာအကုန်ရှိမှန်ပါဘာကြလဲနိဗ္ဗာန်ဒုက္ခကမရှိတာနော်ချမ်းသာဟုတ်သေးတာဘာကြောင့်ငုံလို့မဲတဲ့အခါကျတော့ခန္ဓာကခန္ဓာပရိစ္ဆသမုပ္ပါကဘာသစ္စာဒုက္ခဒုက္ခအဲမင်းနဲ့ဖြတ်လိုက်တော့ပြတ်မသွားဘူးလားပြတ်သွားတော့ပြတ်တဲ့ဒီဘက်မှာအဲဘာတွေပြတ်သွားကြလို့မဲတော့ဘယ်နဲ့ဖြေကြလဲ ဒုက္ခတွေပြတ်သွားတယ်။အော်ဒုက္ခတွေဒါပြတ်သွားတာပဲဆိုသဖြင့်အင်းဘာတွေများကြံနေပါလိမ့်မလို့ဆိုတာစဉ်းစားလိုက်တာ။အင်းဒုက္ခတွေကြံနေတော့အော်ဒါဖြင့်ဒုက္ခသာမရှိတာဒုက္ခဧကန်ရှိတယ်ဆိုတာနိဗ္ဗာန်ဒုက္ခမရှိဘူးဒုက္ခဧကန်ရှိတာနိဗ္ဗာန်သဘောကျဒါဖြင့်ဓမ္မတို့နိဗ္ဗာန်ဟာဒုက္ခတသက်ရှိတယ်ဆိုတာသဘောကျမှန်ပါဗျာအဲ့ဒီဒုက္ခတသက်ကိုသဘောကျရင်လို့ရှိရင် ခန္ဓာကြီးဒုက္ခကိုမမြင်သေးလို့ရှိရင်လည်းဒုက္ခကိုသဘောကျမှာမဟုတ်ဘူးခန္ဓာပရိစ္ဆာသမုပ္ပါကိုဒုက္ခသစ္စာလို့အမှန်သဘောကျမှသာဖြင့်နိဗ္ဗာန်ကိုဧကန်လေးရောက်မယ်မှန်ပါပါရောက်အောင်လည်းကျင့်မယ်မှန်ပါပါဘောကြပါလားကျပါပါရောက်လဲရောက်မရောက်အောင်လည်းကျင့်မယ်ဆိုတာသိကြပါလားသိကြပါပါဒါရင်ဒါဖြင့်ဩဒီနေ့ရှေ့ပိုင်းကပြောလိုက်တာကုဒကာဓမ္မတွေနိုင်ဝဲရှိသွားပြီနော်နိဗ္ဗာန်ရောက်ခြင်းပရိစ္ဆာသမုပ္ပါခန္ဓာကြီးကိုဘာသစ္စာသိရပါ အင်းသူများပြောကြညာတာအခုပေါ်တာအခုဒုက္ခသစ္စာလို့သိရမှာလားရှင်းပြီနော်အခုပေါ်တာကိုအခုဒုက္ခသစ္စာလို့သိတော့အခုပေါ်တာကဒုက္ခသစ္စာအခုသိတာကမဂ္ဂသစ္စာအခုပေါ်တာကဒုက္ခသစ္စာအခုသိတာကမဂ္ဂသစ္စာအော်ကိုပရိစ္ဆသုံးပါးကိုဉာဏ်နဲ့ဖြတ်ချိုက်ကိုပရိစ္ဆသုံးပါးကိုကိုဉာဏ်နဲ့ဖြတ်လိုက်တော့ ဘာရင်များပြတ်သွားပါလိမ့်မလို့ဆိုတော့နောက်ဆက်တွေဘာရင်များပြတ်သွားပါလိမ့်မလို့မဲဖို့မလုံးဘူးလားလုံးပါဘူးအင်းဘာရင်ပြတ်သွားဒုက္ခဒုက္ခပြတ်သွားအဲ့ဒါဘာခေါ်ကြလဲနိဗ္ဗာန်နိရောဓသစ္စာခေါ်ခြင်းခေါ်နိဗ္ဗာန်ခေါ်ခြင်းခေါ်ခေါ်ခြင်းသာခေါ်ပါဒုက္ခပြတ်သွားတာပါပဲမှန်ပါပါသိနပ်မလားသိနပ်ပါကောင်းပြီဒါဖြင့်ခင်ဗျားတို့စဉ်းစားကြည့်ပါတဲ့လူဒုတိယဟာလူဒုတိယဟာတဲ့ဒီနေ့တော့လဲ ဒီရှင်နဲ့ဆင်းအင်းတက်လာပြန်တက်လာပြန်လို့ရှိရင်လည်းဒီရှင်နဲ့ဆင်းအင်းနောက်ခါတက်လာပြန်လည်းဒီရှင်ဘဝထဲပဲဆင်းဘေးကနေကြည့်ရတဲ့ပုဂ္ဂိုလ်ကဩသူ့မှာဖြင့်ဒီနေ့ကြည့်လိုက်ပြန်လဲရှင်ဘဝထဲဆင်းတာရဲ့ရှင်ဘဝကပြန်တက်တာရဲ့နောက်တစ်ခါပြန်ဆင်းတာရဲ့သူ့ဒီလောက်တိုင်ရှိတယ်ဒါကြောင့်ဘာရှိသေးလဲမရှိပါဘူးအဲ့ဒီပုဂ္ဂိုလ်မြင်ရတာဒကာဓမ္မတွေကဘယ်လိုမျိုးဖြစ်လာတော့ဆိုလို့ရှိရင်ဖြင့်ဩလွတ်ရှာပါစေကျွတ်ရှာပါစေ သူဝိပါကကိုမကင်းလို့ဝိပါကကိုမကင်းလို့ရှင်လည်းကတက်လိုက်ဆင်းလိုက်ရှင်လည်းကတက်လိုက်ဆင်းလိုက်အယူထနေတာဟုတ်ဗျာမှန်ပါပါသဘောကျအယူထနေတာရှင်လည်းကတက်လိုက်ပြီးတော့ဘာလုပ်ပြန်ရှင်ရဆင်းလိုက်ဩအယူကလည်းထဗျာဒီဝတ်တော့ကြွရှာပါစေလို့ဘေးကတနာတဲ့ပုဂ္ဂိုလ်မေတ္တာပို့ကြလိုက်ဘို့ပဲဟုတ်ပါသူယူလေးယူလို့ကိုဗျာဟုတ်ပါရှင်လည်းရှင်ပြန်တက်လိုက်ပြီးတော့ဘာရှင်လည်းခုန်ချလိုက်ပြီးတော့ပြန်တက်လိုက်တနေ့လုံးတွေလည်းနေတယ်ဆိုတော့ ယူလေယူမှန်းကိုဘယ်ကပုဂ္ဂိုလ်တွေကမသိဘူးသိပါသိတော့ခင်ဗျားရဲ့စိတ်ထဲဘယ်လိုများပေါ်လွတ်ရှာပါစေယူလို့ပြောက်ရှာပါစေဓမ္မသာလည်းသူ့ကိုယ်သူချမ်းသာအောင်နေတတ်တော်မှာအခုတော့ဖြင့်ယူနေတာနဲ့ယူနေတာနဲ့ပဲအဲရှင်ဘုရားဆင်းလိုက်ပြန်တက်လိုက်ရှင်ဘုရားဆင်းလိုက်ပြန်တက်လိုက်အဲ့တော့ဘယ်ရပုဂ္ဂိုလ်ကဘယ်လိုမျိုးအောက်မေ့ကြတော့ပြောကြစမ်းနာမည်ကျုပ်တော့ပဲလာကြမယ်လူတိုင်းဆုံးမှာမလာဘူးလားနာမည်ကျုပ်ရှာပါစေ ဘာကြောင့်လဲအကောင်းကကြည့်လို့အယူသိတာဟုတ်ရဲ့အကောင်းကကြည့်လို့အယူသိတာသဘောပါကြဘယ်လိုပါလဲအကောင်းကကြည့်လို့အယူသိကောင်းပြီခင်ဗျားတို့ကျွတ်တယ်လေတော်ရကြပြိတ္တိရဲ့ဝင်ရှုံးပတ်ထအောင်လားမှန်ပါဗျာပြန်ထွက်လိုက်အင်းတော့ကြကြလို့ရှင်သေရန်ဒီတွင်းနဲ့ပြန်အောင်မှန်ပါဗျာဘုရားကဒီမက်ကနေကြည့်ဩတော်ကြရှုံးပတ်တဲ့ဆင်မြန်ပြီအတက်လာပြန်ပြီးတော့ ပြန်ရှင်းကျွတ်အမေဝောင်းနေရှုံးဘက်ကြီးပြန်ရှင်းတယ်မှန်ပါဗျာမရှင်းဘူးလားရှင်းပါဗျာအဲ့တော့ကောင်းတဲ့ပုဂ္ဂိုလ်ကနေကြည့်တော့ဥပအောင်တို့မောင်ဘုဒီမကိုတော့ပြောချင်ကောင်းတဲ့ပုဂ္ဂိုလ်ကြည်စမ်းမျက်လုံးကောင်းနဲ့ကြည်စမ်းဘယ်လိုမျိုးဖြစ်ကြမလဲဒီအယူလည်းပျောက်ရှာပါစီဒီလောက်လည်းဒီပျောက်ရှာမှဒီလောက်လည်းလောက်မှာအယူမပျောက်လို့ရှင်ဒီလောက်လည်းလောက်ပါအဲ့တော့ကျွတ်တော်ခင်ဗျားတို့က အင်းဇာတိပြီးတော့ဇရာဇရာပြီးတော့မရဏမရဏပြီးဇာတိရှုံးပါပြန်ဆင်းဘာမှဇာတိရှုံးပါတဲ့ကသူထွက်လာခဲ့ပြီးတော့ရှုံးပါတဲ့ကတက်လာပြီးဇရာဗျာတိနဲ့နေလိုက်ကြောနေပြီးကလာမရဏလေးဥဒသေဘောဝင်လိုက်ပြီးဇာတိရှုံးပါတဲ့ပြန်ဆင်းပြန်ရှင်းပါမရှင်းဘူးလားအဲတော့ချက်တက်ပြန်ပြီဇရာဗျာတိမရဏနဲ့လာပြန်ပြီတော့ချက်ပဲရောက်ပြန်နော်ဇာတိရှုံးပါပြန်ဆင်းတော့ ဒီကနေကြည်စမ်းပါဒကာရမတို့ရှင်ဘတဲ့ဆင်းလိုက်ပြန်တက်လိုက်ပြန်ဆင်းလိုက်ဆိုအော်ယူရှာတယ်ဘယ်နဲ့ဆိုကြယူရှာတယ်သဘောကျအဲ့ဒီထင်အော်ဒါဘေးကအကောင်းကနေကြီးမှနော်မှန်ပါဗျာအကောင်းကနေကြီးမှဒကာရမတို့သဘောပါကြရလားဘယ်ကနေကြီးမှအကောင်းကနေကြီးပါဗျာဟိုအယူရှင်တော့ကောင်းလားပြောဟိတာတောင်ပြောနေဦးမှာမှန်ပါဗျာသဘောကျလားအကောင်းချင်းကြတော့အကောင်းကနေကြီးတဲ့ခါကျတော့ဒီကိုကြွတ်ရှာပါစီ အဲဘုရားကဒီကနေကြည့်ခင်ဗျားတို့ချစ်တို့သဘောကျဘုရားဘယ်ကနေကြည့်အကောင်းစိတ်နဲ့နေကြည့်အဲ့ဒါခင်ဗျားတို့ချစ်တို့ကတော့တောချဇာတိ၆တဲ့ခုချလိုက်တောချတက်လာပြန်ပြီစရာဗျာဒီနဲ့တော့ကြပဲခုံချပြန်ဓာတိပါအဲတက်လာပြန်ပြီပြင်မမိုးပါပြီတော့ကြပဲခုံချပြန်ဓာတိပါဥပအောင်ဘယ်ကြီးခုံချဓာတိခုံချပြီးတော့တက်လာပြန်တာတက်လာပြီဘာလုပ်ပြန်ခုံချပြန်လဲခုံချပါ သဘောကျလားတက်လာပြီးတော့ခုံချတာနောက်တစ်ခါတက်လာပြန်ပြီခုံချတာခေါင်းရနေတက်လာပြန်ပြီခုံချတာဘေးကနေကြည့်ကြဘေးကနေကြည့်ပါဘယ်နဲ့နေတော့ယူတယ်ယူတာလည်းသိတယ်နော်တနာရစိတ်ကောဟုတ်ပါပါဩဖះမှာမာကရုဏာဆိုတာဒါပဲယူတာကိုလည်းသူသိအယူပြအောင်လည်းငါကယ်မှပဲဟုတ်လားသူလုံနေတာအပြင်သနာဆရာကြီးလုံနေပြီ မဆွလိုက်ဘူးလားအဲ့ဒါကြောင့်ဘုရားဝန့်လာတာအယူပြောက်ပြီးမဟာကရုဏာနဲ့ကုမလို့ပေါ်ပေါက်လာတယ်လို့မှတ်စမ်းပါမှန်ပါပါဘုရားဝန့်လာတာနော်အယူလည်းပြောက်အောင်မဟာကရုဏာနဲ့လည်းသူတဏှာလုံးလို့ဒီအယူပြောက်ခြင်းအောင်လို့အဝိဇ္ဇာကိလေသာတဏှာယူတွေကိုပြောက်အောင်လို့ဘုရားဝန့်လာချက်မှန်ပါပါကဲဒါဖြင့်ခင်ဗျားတို့တို့ဒကာဓမ္မတို့ကျွတ်တို့ပဲအခုကြည့်လိုက်တော့ အယုဒ္ဓကိုရှုံးွက်ထဲမှာခဏခဏခုံချပြန်တက်ခဏခဏခုံချပြန်တက်တာမြင်မယ်ကျွတ်တုတ်ကိုယ်တိုင်ပဲအဒီယူပြောက်ရှာပါစီဆရာကောင်းနဲ့တွေ့ပါစီဆုတောင်းလားမတောင်းဘူးတောင်းပါဘူးဆရာကောင်းနဲ့တွေ့ပါစီလေမှန်ပါဘူးဘာဖြစ်လို့တော့ဟိုတဏှာလုံးဆိုရဆုံးသဘောကျလားဘယ်လိုကြမှာလဲအဲဒါခင်ဗျားတို့ကရုဏာလည်းမသေးဘူးခင်ဗျားတို့ကရုဏာလည်းမသေးဘူးသဘောကျလားအဲဒါဖြင့်အယူလည်းပြောက်စေခြင်း ယူတာလည်းခင်ဗျားတို့သိတယ်နော်မှန်ပါပါပျောက်စေခြင်းလည်းကရုဏာကောင်းမရဘူးလားမရပါဘူးဒါဖြင့်ယူတာသိတယ်လည်းခင်ဗျားတို့ညံပဲပျောက်စေခြင်းနဲ့ကရုဏာနဲ့သူ့ကိုတနည်းနည်းအထုတ်ပေးမှလဲခင်ဗျားတို့ဟာတဲ့အမတန်သရာတရားပဲလို့ဆိုရင်တော့ပါမလွယ်ပါဘူးဘုရားကကျွတ်တို့ခင်ဗျားတို့ကိုကြည့်လိုက်ရင်ဒီတိုင်းမြင်နေတာတက်လာပြန်ပြီရှင်းမြန်ဟာတက်လာပြန်ပြီရှင်းမြန်ဟာဒီလိုမြင်နေတာအဲ့တော့ဘုရား ဒီယူဘယ်တော့ပြောက်ပါမလို့ဆိုတာကိုသူ့စိတ်ထဲမလာဘူးမလာပါဘူးဘာဖြစ်လဲတော့တဏှာလုံးမလာပါဘူးသဘောကျအဲ့ဒီတော့ကိုငါတို့ကျွတ်တို့မှာတဲ့ပရိသေများဒီအခုကြည်စမ်းမဲ့နဲ့လာဖြတ်လိုက်လို့ရှင်ဘုံစင်းတော့ဇာတိဇာတိရောက်သူလာတော့မှဇာတိကလာခဲ့တယ်မှန်ပါဗျာ ဇာတိရလာပြီဒီလျှောက်တန်းပြီနောက်ပဲဆင်းမတင်ဇာတိပဲပြန်ဆင်းတခါဇာတိကနေပြီတခါသက်ရှင်လို့တက်ပါပြန်တော့နောက်ပဲပြန်ဆင်းမလားဇာတိပဲပြန်ဆင်းဩဒါဖြင့်တရားဓမ္မတို့အယူတော့ဖြင့်သေချာဖြင့်မဖြစ်သေးဘူးလားဖြစ်ပါဗျာဇာတိချောက်ကဇာတိချောက်ထဲလာပြီပဲပြန်ရှင်းနော်နောက်တစ်ခါပဲသောပြန်နော် ရိပ်မိကြအချိန်ဟောဘယ်လောက်ရှိဘူးလုံးမေးတော့မရှိပါဘူးဟာရွေးချက်သံသားရှိလားဘာလို့ရှိကြရှိတော့ရွေးချက်သံမသားရှင်းရအဲ့ဒါခင်ဗျားတို့ဒီခါဒီဆရာသမားနဲ့တွေ့နေတာရှေးကခုံဆင်းခဲ့တဲ့ရွေးချက်သံသားတွေလည်းမရေတွက်နိုင်ဘူး ဒီတစ်ခါပြန်ရှင်းမယ်ဆိုလို့ရှိရင်ဖြင့်ဒီဆရာမျိုးနဲ့လည်းမတွေ့တော့ဘူးခင်ဗျာစိတ်တိုက်ချမတွေ့ဘူးမှန်ပါဗျာဒီတိုင်းမှခုန်ဆင်းနေမှာပဲမှန်ပါဗျာဘယ်တော့ပြောင်းလို့မပြောင်းပါဘူးဘုရားတွေလည်းမမျှော်ပါနဲ့တဲ့သဘောကျမှန်ပါဗျာညနာဝါလူသဲစုဘုရားတွေတောင်မှမတွေ့ခဲ့ပဲနဲ့နောက်ဟာတွေလည်းဒီသဲစုဘုရားပဲလားမဟုတ်စားသဲစုဘုရားဆင်မတွေ့ဘူးတဲ့မှန်ပါဗျာနောက်လာမှလည်းညနာဝါလူသဲစုဘုရားပဲမှန်ပါအခုရှိရတယ်မလွတ် ကျွတ်နဲ့လွဲလာတာတွေရောကင်းပါပါနောက်လာတော့ကြားရတာဘယ်လောက်ကင်းပါပါအိုးအရင်ကပါလို့သေးတယ်နောက်ကပါလို့သေးပြီဘာထူးမှတော့များသဘောကျအဲ့ဒီတော့ဓမ္မတို့ဖះကိုလည်းမျောမနေနဲ့တော့ဖះသာသနာရှိနေဖះရှိနေတာဖြစ်တော့ဘူးငါဖះမရှိရင်ရန်တာကွယ်လိမ့်မယ်ဆိုတာသူ့ဘာရန်ကြီးမဲတဲ့ခါကျတော့သူ့ဘာကငါဖះမရှိလို့ရှိရင်ကွာရန်တာဘယ်တော့မှမကွယ်ပါဘူးကွာကျင့်မဲ့ပုဂ္ဂိုလ်ရှိလို့ရှိရင်ကွယ်ကိုမကွယ်ဘူး သဘောကျလားအခုခင်ဗျားတို့ရှင်းနိုင်သေးတယ်အဲ့ဒါကြောင့်ဒီယူပြောင်းနိုင်သေးတယ်ဆိုတော့ရင်းပြီလားရင်းပြီပါဗျာကောင်းနေတာဖြင့်ဇာတိမုတ္တေနတ်တေအချင်းချင်းခံစား၍ဆိုတဲ့ဥစ္စာဒီရောက်ကတက်ပြီးဟိုချုပ်ဆင်းရပါလို့ဒါပဲမှန်ပါဗျာသဘောကျလားဒီရောက်ကတက်ပြီးတော့ဟိုချုပ်ဆင်းရပါ နင်တခါအဲ့ကြားတဲ့ချက်ကနေတက်ပြီးတော့ဒါဖြင့်အကျဉ်းချင်းခံစားရပါလို့ဆိုအကျဉ်းချင်းကြောက်ကြရပါလို့ဤမှန်ပါပါသဘောရဘာဘယ်လိုပါလဲအဲ့ဒါခင်ဗျားတို့ကတော့နဝင်များချိုးနေသေးတယ်နဝင်ချိုးနေဟိုကိုယ်တော်မကြီးတယောက်ကသူ့ရင်နာတွေချင်းချင်းခံစားရည်ဩတောင်းတလိုက်တယ်နော်သူနေရာကြိုက်အယူချင်းကိုမှန်ပါအယူချင်းသူကခုံချရင်လေသူကခုံချရင်လေ ဟုတ်ခုံကြတယ်ခုံကြတယ်ဆိုတော့ရွေးချင်းကိုပြောနေတာမှန်ပါဘူးအင်းသူလုပ်ပုံလေးရတယ်တမျိုးလိုရင်လည်းအောင်မင်းမှန်ပါဘူးရှိပြီဗလားအဲသူလုပ်ပုံကလည်းမြင်ခင်ဗျားတို့ရင်လေမှန်ပါဘူးအဲခင်ဗျားတို့ရင်ပဲဆုဆိုတော့တောင်းမှပြည့်တယ်မတောင်းရင်လည်းမပြည့်ဘူးအဲ့ဒါနိဗ္ဗာန်မြတ်မိစကြဆိုတာဒကာရမတို့တောင်းရတယ်ဆိုပြီးခင်ဗျားတို့ကသိတောင်းတာပဲနိဗ္ဗာန်မြတ်မိစကြဘယ်လောက်ကြည်ရတုံးဆိုလည်းမသိဘူးခင်ဗျားတို့သိရလားမသိပါဘူးအရေးအတွက်ကိုမရှိဘူးမှန်ပါဘူးကဲ ပေတိုင်းလို့မရနိဗ္ဗာန်နိုင်စကြာဘယ်လောက်ကျယ်လဲအေးသက်ရှိရလားအေးကောင်းပါ့တယ်လားဒါမယူတော့ဘူးကောဒီလိုပဲရသဘောကျအဲ့ဒါအထက်မှာခင်ဗျားတို့မနေကြပါနဲ့ဆိုတော့ကဲနိဗ္ဗာန်ရတရားကိုဟောတော့မယ်သဘောကျလားနိဗ္ဗာန်ရတရားကိုဟောတော့မယ်ဆိုတော့နိဗ္ဗာန်ရရင်လည်းရှင်ဖြစ်ပျက်ကိုအရင်မလုံးနဲ့ ရှင်းမလားမှန်ပါပါနိဗ္ဗာန်ရပြန်လို့ရှင်းဖြစ်ဖြစ်ဖြစ်ဖြစ်အေးမလုံးနဲ့တပတ်ကြပြီမှန်ပါပါဘာလို့ရမလို့ဆိုတော့ဖြစ်ဖြစ်တဲ့ဒိဋ္ဌိခွာမှုအရင်လုံးမှန်ပါပါတပတ်ကြလားမှန်ပါပါဘာလို့ရမလဲဒိဋ္ဌိခွာမှုအရင်လုံးတခါဒိဋ္ဌိခွာမှုတခါမလုံးနိုင်အောင်လို့တခါနောက်ဆုံးပဲပြောပြန်မှန်ပါပါပဋိစ္စသမုပ္ပါနားလည်မှုကိုလုပ်ပါဦးဒါဖြင့်ဘယ်နှမျိုးရှိသွား3မျိုး3မျိုး3မျိုးရှိ3မျိုး ။သုံးမျိုးရှိသေးဘူးကောင်ရဲ့။နိဗ္ဗာန်ရကြလို့ရှိရင်ဖြင့်ဖြစ်ပျက်ကိုရင်မလုပ်ပါနဲ့။အနိစ္စဒုက္ခအနတ္တမလုပ်ပါနဲ့ဘူး။တားထားတယ်။မှန်ပါပါ။နိဗ္ဗာန်ရကြလို့ရှိရင်မလုပ်ပါနဲ့ဘူးလို့တားတယ်။ရှင်ဗျာလူတိုင်းမှာလည်းရတော့ကနိဗ္ဗာန်နိဗ္ဗာန်ရောက်ကြောင်းတရားလို့သိုးနေကြတယ်ရှင်ဗျာမလုံနိုင်ဘူးဆိုတော့အေးမလုံနိုင်ဘူးလို့ပဲတားမြစ်တယ်မှန်ပါတပည့်ကြကြပါဘာလို့လဲတားမြစ်သရုံလို့မဲတဲ့အခါကြလို့ရှိရင်ဖြင့်တဲ့တရားဓမ္မတို့ဒိဋ္ဌိ ရှိရနဲ့အားထုတ်နေလို့ရှင်ရှင်ဆန္ဒမရတာနှစ်ပေါင်း40ပေါ့သဘောကျရောကျပါဗျာရှင်ဆန္ဒမရတာနှစ်ပေါင်း40နှစ်ပေါင်း40နိစ္စဒုက္ခအနတ္တဉာဏ်နဲ့ကိုရှင်းလျောင်မြင်တဲ့ပုဂ္ဂိုလ်မှန်ပါဗျာသဘောကျကျပါဗျာဘယ်နဲ့ကြောင့်ဒုက္ခခတ်တိုင်းကင်းခြင်းနဲ့နိဗ္ဗာန်ကြီးသူဉာဏ်နဲ့မမြင်ရပါလိမ့်မလို့ပြစ္ဆုတ်ကနိဗ္ဗာန်ကြီးယခုယခုကယခုမြင်ရမယ့်နိဗ္ဗာန်ကြီးမမြင်ပါလိမ့်မလို့ဆိုတာဒကာဓမ္မတို့သက်သေကလုံလောက် ဘာမပါဘဲနဲ့သူအားထုတ်ဟောဒိဋ္ဌိမပါဘဲနဲ့အားထုတ်နေလို့ဒါကြောင့်ဒါကိုမလုပ်ပါနိုင်လို့ကန့်ကွက်တယ်မှန်ပါရှင်းမလားမှန်ပါဖြစ်ဖြစ်ခန္ဓာထဲမှာစိတ်ဖြစ်ဖြစ်ရုပ်ဖြစ်ဖြစ်ဝေဒနာဖြစ်ဖြစ်ပြည့်ရှင်လာပြမလုပ်ပါနဲ့အောင်လို့ကန့်ကွက်တယ်ဟုတ်တပည့်ကြလားကြပါဗျာဘာကြောင့်ကန့်ွက်တဲ့ရုံလို့မင်းတော့အဖြေထုတ်ပလားပါပါလိမ့်မယ်ဒိဋ္ဌိမခွာရသေးလို့ရှင်းမလားဟောပြီဒိဋ္ဌိမခွာရသေးလို့ဒိဋ္ဌိက သက္ကာဒိဋ္ဌိသတ္တရာဒိဋ္ဌိဥစ္စေတာဒိဋ္ဌိသဘောကျလားကျပါပြီသတ္တရာဒိဋ္ဌိတက္ကာဒိဋ္ဌိသတ္တရာဒိဋ္ဌိဥစ္စေတာဒိဋ္ဌိဒီလိုသုံးခုမခွာရသေးလို့အာမထုတ်ပါနဲ့ဦးနိစ္စဒုက္ခအနတ္တကိုမှန်ပါပါဒါကိုခွာပါဦးမှန်ပါပါတော်ရကြပါဘူးဒါကတော့ခွာပါအောင်ဆိုတော့အော်သူရှင်းထားခွာမှာဆိုတာကျင်납လားကျင်납ပါဗျာအဲသူခွာမဲ့ကြံလို့ရှိရင်လေခင်ဗျားတို့ခန္ဓာပရိစ္ဆေသမုပ္ပါနားလည်အောင်လုပ်ပါဦး ရှင်းမလားရှင်းပါပြီဘာနာလဲတော့ခန္ဓာပရိစ္ဆေသမုပ္ပါနားလဲအောင်တော့အောင်မတရားဓမ္မတို့ဒါဖြင့်တင်းနံပါတ်ခန္ဓာပရိစ္ဆေသမုပ္ပါနားလဲမှုနှစ်နံပါတ်ဒိဋ္ဌိပေါ့သုံးနံပါတ်မှာဝိပဿနာလုပ်မှုရှင်းမလားရှင်းပါပြီဩတော်တော်ရေးကြီးနေပါလားဆိုတော့ပေါ်လားပေါ်ပါပါတင်းနံပါတ်ဘာရင်လို့ပါနှစ်နံပါတ်လားလေပြီဘာလို့ပါဒိဋ္ဌိခွာရမယ်ငါဟုတ်သူမဟုတ်ဆိုတာ ခွာသေးတဲ့နောက်မှာသုံးတော်မှာပါလဲပါစိတ်ကရှုရမယ်သဘောပါပါပါဩဒီရှင်မပါပဲနဲ့လုတ်တဲ့လူပေါင်းမှာဖြင့်မရဘူးလို့ဆုံးဖြတ်ချလိုက်ကဲမရတာလည်းမနေ့ကဒကာဓမ္မတွေအကြောင်းကျဆက်ပြီးဆရာဘုန်းကြီးကပြောပါတယ်နှစ်ပေါင်း60တိုင်တိုင်မြင်မိစွဲမောင်ဆန်းရမ်းဖြစ်တာနှစ်ပေါင်း40ဖြစ်ပြတဲ့အထုတ်တာနှစ်ပေါင်း40ဘာကြောင့်မရပါလဲမလို့ဥက္က ကဲဒိဋ္ဌိလည်းကလည်းဘာလဲဒိဋ္ဌိမခေါ်လဲဆက်လိုက်ပါလားတော့ကြဘယ်နဲ့ကြောင့်သူဖြစ်ဖြစ်တယ်လောက်ကလာမလို့ဘူးလဲလုပ်ပါဘယ်နဲ့ကြောင့်မရဒိဋ္ဌိမခွာလို့ဖြစ်တဲ့တော့လောက်ကလောက်ပါလေရုံဏဖြစ်ဖြစ်တယ်မြဲမြဲမှာလေဖြတ်ဖြတ်ဖြတ်ဖြတ်နဲ့ပြက်နေတာမြင်ပါလေမရဘူးဘာဖြစ်လို့တော့သူဒိဋ္ဌိမခွာလို့ပေါ့ဗျာမှန်ပါဗျာရှင်းမလားရှင်းပါသူဘယ်လိုကြောင့်ဒိဋ္ဌိမခွာတဲ့ပါလိမ့်မလဲဆက်မေး ခန္ဓာပရိစ္ဆေသမုပ္ပါဒ်ခန္ဓာပရိစ္ဆေသမုပ္ပါဒ်နားမလည်ဘူးခန္ဓာကုပေါ်လာတဲ့အစဉ်တွေကိုနားမလည်ဘူးမှန်ပါပါဒါကြောင့်ဒိဋ္ဌိမခေါ်တော့ဘူးမှန်ပါပါရှင်းမလားရှင်းပါဒီနေ့ပိုရှင်းအောင်ပြောပါလေဒီနေ့ပိုရှင်းအောင်ပြောပါလေဒကာဓမ္မတို့နိဗ္ဗာန်နင်းနည်းလေးပြန်တော့တယ်နိဗ္ဗာန်နင်းနည်းလေးပြန်တော့တယ်ဒီဟာကိုနားလည်ထားလို့ရှင်ဘုန်းကြီးကဒကာဓမ္မတွေဟောဒီလိုလုပ်လိုက်ရှင်ဟောဒီလိုနိဗ္ဗာန်ချက်ချင်းမြန်လာမယ်ခင်ဗျာဒါကြောင့်ဒါကိုနားလည်အောင်နားထောင်ပါဒါလွန်အေးကြီးနေတယ် ရှင်သာနာနှစ်ပေါင်း40တိုင်တိုင်ဖြစ်ပြဆိုတဲ့အနိစ္စဒုက္ခအနတ္တတွေမလုပ်ဘူးလားလုပ်ပါပါဗျာဥပါအောင်ဘယ်နှကြောင့်မရတော့ကြာဒိဋ္ဌိဖြစ်ပါပါဗျာဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့တပည့်ကြတော့ဒိဋ္ဌိမခွာလို့မလားမှန်ပါဗျာဒိဋ္ဌိမခွာတော့ဘူးဒိဋ္ဌိရှိရနေအားထုတ်နေတော့ပြပြမြင်မြင်မဲ့ဒိဋ္ဌိကဝင်နေကမခွာဘူးမခွာတော့ဘူးဒကာဓမ္မတို့စွန့်ကြွတ်တတ်ဆိုသလိုဖြစ်နေတယ် ကောင်းငင်ကိုရောက်အရောက်ပြန်နိုင်ရလားမပြန်နိုင်ပါဘူးကျိုးပါပါနေတော့အောက်ကြည့်ပြန်ဆွဲကြမှန်ပါဘူးဒီမှာဒိဋ္ဌိပါနေတဲ့နိဗ္ဗာန်ဘက်ကိုမသွားဘူးမှန်ပါဘူးနိဗ္ဗာန်ဒိဋ္ဌိလက္ခဏာမဟုတ်ပဲကိုမှန်ပါဘူးရှင်းမလားရှင်းပါတယ်ဒိဋ္ဌိမခွာလို့နှစ်ပေါင်းလေးနေနေကြာသွားတယ်ဆိုတော့ကျင်တတ်ပါလားကျင်တတ်ပါဗျာကောင်းပြီဘယ်နဲ့ကြောင့်သူဒိဋ္ဌိမခွာတတ်ပါလိမ့်မလဲခန္ဓာပရိစ္ဆေသမနာမလဲခန္ဓာဤဖြစ်စဉ်ပရိစ္ဆေသမုပ္ပါနားမလဲဒါဖြင့်ဒုက္ခနာကြောင့်သူမသိဘူးသိပါဘူးအဲ့ဒါမသိမရဘူးပေါ့ သဘောကျလားခန္ဓာကြောင့်မှမသိဘဲနဲ့ဆိုလို့ရှိရင်ဓမ္မတို့ဘယ်မှာသာလင်ဒိဋ္ဌိခွာတတ်မလဲဘယ်မှာသာလင်ဖြစ်ဖြစ်အထုံများသလဲနိဗ္ဗာန်ရပါမလားမရပါဘူးကဲဒါဖြင့်ရှင်သန္တာဘယ်နှစ်ကြာလဲမြည်သိပါရပါဘူးဒါရင်ရှင်သန္တာကြောင့်ဆက်ကြစို့နော်ရှင်သန္တာကြောင့်ဆက်ကြစို့တရားဓမ္မရှင်ဘုရားတို့သူ့ကိုဗျမရန်ဆိုရထားတဲ့အခါမှာရှင်ဘုရားတို့တပည့်တော်ကြီးကြီးပါပြီအသက် ဘုရားနဲ့ဘောဘက်တော်ဆိုတော့ဘုရားတော်မှာသက်တော်80ပြိနိဗ္ဗာန်ဆံသွားတယ်ဆိုတော့ဘုရားပြိနိဗ္ဗာန်ဆံပြီးမှသူ့မှာအခုတရားလိုက်တောင်းတာဆိုတော့ဘောဘက်တော်ဆိုတော့သူလည်း80ကျော်ပြီဗျ။မှန်ပါဘူး။နည်းတဲ့အသက်မဟုတ်ဘူး။တရားဓမ္မတော့အသက်ဘယ်လောက်ရှိလဲ။80ကျော်နေပြီ။80ကျော်နေပြီ။ဘောဘက်တော်ကိုမှန်ပါဘူး။နောက်ပြိနိဗ္ဗာန်ဆံမှာဒီကောင်ရမယ်ဆိုတော့သိတယ်။မှန်ပါဘူး။သဘောကျ။ကျပါပြီ။အဲ80ကျော်ကြီးကနေပြီသင်ပြတို့ဟောပါအောင်ဒီကောင်ကြီးပြင်မထားကြပါနဲ့။ ဆုံးမရပါအောင်တွန်းတင်ရပါအောင်ဆိုတော့မှပုဂ္ဂိုလ်တွေကအနိစ္စအဲယုတ်ခန္ဓာငါးပါးအနိစ္စတရားกว่าခန္ဓာငါးပါးအနတ္တတရားกว่าအဲဒါကြောင့်ဘုရားကတို့ပြိဋိဘံဆံသွားတဲ့ဘုရားကအလုံးစုံသောသင်္ခါရတရားအနိစ္စအလုံးစုံသောတေဝဝသင်္ခါရတရားတွေအနိစ္စအဲသရုပ်ဝကတရားတွေအနတ္တပုဂ္ဂိုလ်တွေဟောရှာရဟောရှာကြတဲ့အခါကျသူလည်းကြားတယ်ကြားပြီးကြောင်းကြံပြီးအထုတ်တာပဲတရားဓမ္မတို့နော်အထုတ်ပုံမဲ့လည်း ဒုက္ခရှုပ်တဲ့နိဗ္ဗာန်သူမမြင်ဘူးတဲ့ဒါမှမမရဘူးမရရင်မြင်ရမှာဟုတ်လားဒုက္ခရှုပ်တဲ့နိဗ္ဗာန်ပါတယ်တော့မမြင်ပါဘူးမမြင်ဘူးတဲ့မမြင်တဲ့ပြင်မှာသူ့မှာတဲ့ဘယ်လိုဖြစ်လာတော့ဆိုလို့ရှိရင်ဖြင့်တဲ့လန့်လန့်ပဲသွားတယ်သဘောကျကျပါလန့်လန့်လည်းသွားတယ်တဲ့လန့်လန့်သွားတဲ့အခါလန့်တဲ့ပြန်မှာဗာတရားတွေကဖြတ်ဖြတ်ဖြတ်ဖြတ်နဲ့ပြတ်တော့ဘာများအားကိုးရမှာတုံးတောင်လာလိုက်သေးတယ် လက်နဲ့ပြန်အာဟုတောင်ပြက်ပြက်နေတယ်ဘာအာဟုရပါမတော့လာလာနေသေးတယ်ရင်းမိဗလားရင်းပါဗျာကောင်းပြီဒါဖြင့်ဓမ္မသူကူအထုတ်ကြည့်တာရရလားမရပါဘူးဗျာမရတဲ့ပြန်ပါတဲ့တန်တဲ့တဲ့လမ်းနဲ့စိတ်တွေလာသေးတယ်ဘာများအကူရပါမလို့ဆိုတာတွေလာလိုက်သေးတယ်ဆိုတော့သူဒီကားလဲဆိုလို့ရှိရင်ပြက်ပြက်သွားမှာကိုဆိုရင် မှန်ပါဘူးဒါရင်သူတတ္တရာတွေရှိတက်ပြသွားမှာဆိုရင်ကြောက်ကြရင်ဒူလနာကိုဗျာဒါရင်သူဘာတွေရှိတတ္တရာအဲသူကခိုင်းပြတာသဘောကျမှန်ပါသဘောကျကြဗလားကျပါဘာသာဘယ်နဲ့သူကဘာကျင်နဲ့ဩော်ဒါပြန်သူဒီသတ္တရာဒိဋ္ဌိကိုနားမလဲပဲနဲ့ဖြစ်ပြအထုတ်နေလို့မရတာကျင်နဲ့ဗလားသတ္တရာဒိဋ္ဌိရှိနေရဲ့နဲ့အထုတ်တဲ့အတွက်ဖြစ်ပြမြင်냐လာတယ်ဖြစ်ပြမြင်လေလေ သူ့ဒိဋ္ဌိကထကြွလေလေပဲမှန်ပါပါတပည့်ကြဖြစ်ပြမြင်လေလေသူ့ဒိဋ္ဌိကဒိဋ္ဌိကသာပြီးထကြွကောင်းကြမလားဘူးလားမှန်ပါပါဘာများအကောမှာတော့ဘာများအကောမှာတော့အကုန်ပြတ်နေပြီဘယ်အားကိုးစရာပဲရှိတော့တော့ကိုကျုံးနေပြီတောင်လာပြစ်မှန်ပါတပည့်ကြဒါဘာလေးတွေခံနေတယ်တက္ကရာလေးတွေခံပြဲလေမကြိုက်လေပြဲလေမကြိုက်လေဖြစ်နေတယ်မှန်ပါပါကောင်းပြီဒါရင်သက္ကရာလေးတွေခံနေတဲ့တွေ့ သူနိဗ္ဗာန်ကိုရောက်ပါရလားမရောက်ပါဘူးဒါပေမဲ့မက်ပေါ်ပါရလားမပေါ်ပါဘူးဒါပြန်မက်မပေါ်တော့နိဗ္ဗာန်မမြင်မှန်ပါတပည့်ကြမက်မပေါ်တော့နိဗ္ဗာန်မမြင်အဲ့ဒီမက်မပေါ်ဘယ်သူကတတ်နေတတ်တယ်နှစ်ပေါင်းဘယ်လောက်တားလဲသွားဟုတ်ပါကိုကျွန်းနေတာမနေဘူးလားမနေပါဘူးကိုကျွန်းနေတဲ့နေရာတော့နှစ်ပေါင်းလေးပဲအားထုတ်ရတယ် အထုတ်ပါတယ်တဲ့သူဒီကိုယ်တော်ဟောတာဒီရင်ကလည်းသူအထုတ်ပါတယ်တဲ့ခုဒီကိုယ်တော်ဟောမှလည်းအထုတ်ပါတယ်တဲ့ရကုန်မရပါဘူးတဲ့အထုတ်ကြည့်လိုက်ရင်နိဗ္ဗာန်လည်းမမြင်ဘူးတဲ့အဲကြောက်ချမ်းလာညံလာလာနေသေးတယ်တဲ့ဘာကိုအမှားတော့ဆိုတဲ့ဥစ္စာပေါ်ပေါ်လာသေးတယ်တဲ့အဲဒီကိုယ်တော်ဟောတဲ့တရားနဲ့သူနဲ့နေရာမကြပါဘူးတဲ့အပိသတ်တော့ ကိုကိုတော်လေးကနေရာမကြရလားသူကနေရာမကြရလားသူကဘာတော့ဆိုတော့ဖြစ်ပြတာအထုတ်တယ်ဒီဘက်ကဘာတော့ဒိဋ္ဌိမခွာဒိဋ္ဌိဘာလို့သူမခွာတတ်တော့သူခန္ဓာပရိစ္ဆေသမုပ္ပါသူခန္ဓာပရိစ္ဆေသမုပ္ပါသူဖြစ်ပေါ်လာတာသူနားမလဲတော့နားမလဲကဲဓမ္မတို့ခမည်းတော်ဒီလိုဆရာကောင်းတာမတွေ့မှဆိုဒီအရှင်မပြောပြမှလူရှိခင်ဗျားတို့ခင်ဗျားရန်အထုတ်ရကုန်မရဘူးစိတ်ချတော့မှန်ပါပါရဖို့မြင်မရသေးရဲ့လားမှန်ပါပါဘယ်ဘလောက်အရေးကြီးတယ် အဲ့တော့ခင်ဗျားတို့ကအောက်မေ့ကြအဲဥပဒနာလေးတရားလေးတွေဟာလေးနိဗ္ဗာန်လေးရောက်အောင်ဖြင့်အင်းသွားပြီးဥပုပ်ကလေးဆောင်းမှာပဲအင်းဘုသူတည်းရှိတဲ့ရှင်နည်းနည်းလေးတော့သွားပြီးဒီကရတရားလေးပါလေနာအောင်မှာပဲအာဒါလောက်များတော့ဝေးပါလေဝေးပါလေငိုဘူးလို့ဝေးဝေးပါလေအမှန်ဝေးတယ်ဆိုတော့ပေါ်သေးဘူးလားကောင်းပြီဒါဖြင့်ရှင်ဆန္ဒနှစ်ပေါင်း40နဲ့ဆိုင်ခင်ဗျားတို့အတော်ကံကောင်းတဲ့ဓမ္မတွေပါ မှန်ပါပါကောင်းလားကောင်းလားမှန်ပါပါဒီဒိဋ္ဌိခေါ်ရတယ်ဒါဒီလေဒိဋ္ဌိခေါ်ရတယ်ရှင်းရှင်းလင်းလင်းမပြောပါမယ်ဒါနဲ့ရှင်းရတာရှိသွားတယ်ဒီလိုလိုဟောတဲ့တရားတော့သူနိဗ္ဗာန်ရမယ်တော့မထင်ဘူးတဲ့အထုတ်ကြည့်လည်းမဟုတ်ဘူးတဲ့ဒါရှင်ရှင်လည်းရှိသွားမှာပဲဆိုတော့ရှင်လည်းရှိသူဒီတိုင်းမလေးအထုတ်တဲ့အကြောင်းတွေဆိုပြီးတဲ့ကာလသူသောတိပြန်နေကောတာမေပြီးသွားလိုက်သွားလိုက်ပြီးရှင်လည်းဒီရုပ်အကြောင်းတွေပြောပြတော့ရှင်လည်းအော်တွေးလိုက် ဒီကောင်ပဋိစ္စသမုပ္ပါဒနားမလဲတော့ဒိဋ္ဌိကမခွာဒိဋ္ဌိကမခွာဘဲနဲ့ဖြစ်တယ်တွေသူလုပ်နေတော့အဲအားနေတဲ့ဝိပဿနာဖြစ်နေလို့ဒိဋ္ဌိကိုပဲဆရာမလုပ်နိုင်ဘူးလေမှန်ပါပါတပတ်ကြဖြစ်ပြကြီးလောက်နေတော့ဒိဋ္ဌိမခေါ်ဘဲနဲ့လောက်ရင်ဝိပဿနာတော့မဖြစ်ဘူးလို့ရှင်ရမဆိုဘူးဝိပဿနာတော့ဖြစ်ခဲ့တဲ့မဲ့ရမဝိပဿနာမဖြစ်ဘူးအားနေတဲ့ဝိပဿနာဖြစ်နေတယ် တည်နပ်ပါလားတည်နပ်ပါဒါလူရင်တော့လူရင်ပါဒါတကူလုံးမှာလူရင်လို့ဒကာဓမ္မတွေမှာဆုံးမှာလူရင်လူရင်ဒီဝိပဿနာဘယ်နဲ့ကြောင့်မဉ္ဇဉ်အစစ်မဖြစ်ပါလိမ့်မလဲဆိုတာရင်းမိကြပါလားအာနေတဲ့ဥပဒနာဖြစ်နေဘာကြောင့်အာနေတယ်ဒုတိယမပြုတ်ဖဲနဲ့ရှုနေတော့အာနေတဲ့ဥပဒနာဖြစ်နေပါတယ်တဲ့သဘောကျပါလား ဒါပြန်အားနေတဲ့ဝိပဿနာဖြစ်နေတော့ဒိဋ္ဌိကနိုင်နိုင်နေတယ်မှန်ပါဖြစ်ပြပြလိုက်ဒိဋ္ဌိကဝင်ထိုးလိုက်ဖြစ်ပြပြလိုက်ဒိဋ္ဌိကဝင်ထိုးလိုက်ဒိဋ္ဌိကဝင်ထိုးလိုက်ဖြစ်ပြပြလိုက်ရင်သူ့မှာလန့်သွားလိုက်မှန်ပါသဘောကျမှန်ပါလန့်သွားလိုက်အကုရဖြင့်ကုံမော့လို့ဒိဋ္ဌိကအကုရှင်တဲ့ဒိဋ္ဌိတွေအတ္တဒိဋ္ဌိတွေကလည်းပြုတ်သေးရလားမပြုတ်ပါဘူးအဲဒါဆိုသူကသူသဘောကျနေတာခိုင်တန်နေတာသဘောကျနေတော့ သက္ကရာဒိဋ္ဌိသူ့မှာဝန်းထဲမှာအမြဲတမ်းဖြစ်နေတယ်ဆိုတာမသေးကြဘူးလားသိကြပါဘူးအဲသက္ကရာဒိဋ္ဌိရှိရနဲ့အထုံနေလို့မရဘူးလို့သုံးမြတ်ချက်ဆန္ဒပါရှင်းမလားရှင်းပါပြီရှင်သန္တာနှစ်ပေါင်း၄ဆိုင်တိုင်တိုင်ဥပဒနာလို့အထုတ်ညာတော့လေဘာကြောင့်မရပါလိမ့်မလဲလို့ထုတ်ကြစမ်းအဖြစ်သတ္တရာဒိဋ္ဌိရှိနေလို့တပါလေးတော့တရားမဟုတ်သေးဘူးမှန်ပါပါတော့ကြအဲ့ဒါကဓမ္မတို့ ပြန်လာတွေးလိုက်တယ်ဒီကောင်ဟာဒိဋ္ဌိရှိရဲ့နဲ့အထုတ်နေတော့ဟိုတဲ့အားနေတဲ့ဥပဒနာဖြစ်သွားကြောင်မညာမပေါ်နိုင်ဘူးတဲ့ဘာပေါ်မလဲတဲ့ဒိဋ္ဌိကမပြုတ်ဒိဋ္ဌိလည်းဘာပြုတ်နိုင်မှာမလားသူခန္ဓာပရိစ္ဆေသမုပ္ပါပေါ်တိုင်းပေါ်တိုင်းမသိဘူးတဲ့ဒုက္ခသစ္စာလို့သူသိရဲ့မသိပါဘူးအမသိတော့သူကမရနိုင်ဘူးဆိုပြီးဒီကရကဲသူ့အတွက်တရားရှာမယ်ဆိုပြီးတရားရှာရှင်သာဏနိဗ္ဗာန်မှာတရားရှာ ဘောကြလားကျင်နာဘာရှာလားကျင်နာရှင်သာနာနိဗ္ဗာန်ဝင်မဲ့တရားကိုဗိဓိကသုံးပုံအကုန်ဆောင်တဲ့ပုဂ္ဂိုလ်ဖြစ်လေတဲ့ကြောင့်ဥပအောင်ရှာတာပဲမှန်ပါဘူးရှာတော့မှဗိဓိကသုံးပုံနဲ့ရှောက်ရှာလိုက်တဲ့ခါတွေ့ဟောဒီကောင်ဒိဋ္ဌိမပြုတ်ဖဲနဲ့အာထုတ်နေလို့နိဗ္ဗာန်နှစ်ပေါင်းလေးတဲ့အတိုင်းနဲ့နိဗ္ဗာန်မရတာကိုဆိုပြီးကြတာဂိုင်းသနာမင်းမပူနဲ့တော့ကွာငါတွေ့ထားပြီကမင်းနဲ့လျော်တဲ့တရားတွေ့ထားပြီမင်းဘာမှမပူနဲ့တော့ မင်းနိဗ္ဗာန်ရောက်မယ်တရားခန္ဓာစာသိငြိမ်းရချုပ်ရငြိမ်းရသိရဖြစ်တဲ့နိဗ္ဗာန်ရောက်မယ်တရားငါသေချာတွေ့ပြီကောမင်းသေချာမှဆိုပြီးဒီကရတရားဓမ္မတို့ကိစ္ဆာနာအွယ်ဖြစ်တဲ့ယဟန်ကိုဟောတဲ့တရားကိုဟောမယ်မင်းကိုဒါငါဘုရားရှိခိုးသေချာကြားထားတဲ့တရားကဲတရားဓမ္မတို့ကိစ္ဆာနာအွယ်ဖြစ်တဲ့ယဟန်ကိုဟောတဲ့တရားမင်းဟောမယ်ဟောဆောင်ပါဗျာပြီးတော့အဲ့ဒီနည်းနဲ့ပဲလုပ်ပြရစီဆိုတော့မှ အဲ့တော့ကိစ္ဆာနာအနွယ်ဖြစ်တဲ့တရားအနွယ်ရန်ကိုဟောတဲ့တရားကဒကာဓမ္မတွေနားလည်အောင်ပြောလိုက်မယ်တဲ့ခုတရားကိုမဟောခင်နော်မှန်ပါဒိဋ္ဌိချုပ်ပုံကိုအရင်ဟောလိုက်ဒါလေးဥစ္စာနားထောင်ပါဒိဋ္ဌိချုပ်ပုံကိုအရင်ဟောလိုက်မယ်ကိစ္ဆာနာအနွယ်ဖြစ်တဲ့ရန်ကိုဟောတဲ့တရားကိုရှင်အနန္ဒကသူ့ကိုဟောသူ့ကိုမဟောခင်ဘုန်းကြီးကဒကာဓမ္မတွေကိုဒိဋ္ဌိချုပ်ပုံလေးကိုရှေ့ပိုင်းကနည်းနည်းထားပေးပါဦးမယ်ခင်ဗျားတို့မှလည်းဒိဋ္ဌိရရှိနေပါတယ် ဒိဋ္ဌိကရှိနေတာဘာလို့ဆိုလို့ရှိရင်ဖြင့်ရတယ်ဘာဝေဒနာဒုက္ခဝေဒနာဖြစ်တယ်အင်းဒုက္ခဝေဒနာနော်ရတာလေဥပဒနာမရှိတော့ဘူးဒုက္ခဝေဒနာဖြစ်ပြလို့ဒုက္ခသစ္စာလို့မရှိတော့ဘူးဆိုလို့ရှိရင်ဖြင့်ဒုက္ခဝေဒနာလည်းကွာဒေါသမလိုက်ဘူးလိုက်ပါဗျာဒေါသလောက်နိုင်လိုက်လာလို့ရှိရင်ဖြင့်ဒီလိုသာချင်းကြိုက်နေမခက်ဘူးလားဆိုတော့သောကကလိုက်ပါပါလာမယ်လာပါဗျာ သင်္ခိုက်တာဒုက္ခနော်ဒုက္ခနောက်ကပါလိုက်တာဒေါသပါပါမခံရင်လည်းဒေါသပါမခံရင်လည်းဘဟိုရန်ဒီရန်နဲ့ရတောင်လေးနဲ့ရန်ရန်လက်နဲ့ရန်ရန်မရန်ရဘူးလားအဲ့ဒါပါပါလိုက်ဒေါသဒေါသနေပြီဒီကလာဒီလိုကိုက်နေမယ်ဆိုတေးမှမေးရမဟုတ်ဘူးဆိုတော့သောကကလာပြီလာဘူးလားဒါကြောင့်မလို့ညင်းနေကြပါဘုန်းကြီးကကြံကြီးတာဟုတ်ပါဘူး မငြိရဘူးလားဒီတိုင်းမှာဒီတိုင်းမငြိနေကြတာပဲတောကတောကလာမထွက်ဘူးလားဒီတိုင်းဆိုလို့ရှိရင်ပြန်ခက်ပါသေးရဲ့အေးလေးပြက်ပြီလူမာမာတောင်ဆွေးရိမ်နေရပြီမလာကြဘူးလားအဲတောကလာပြီနော်သူဖြင့်တောကတောကလာတယ်ဆိုလို့ရှိရင်တောကဆွေးရိမ်တဲ့သဘောလေးလာလို့ရှိရင်ဖြင့်တဲ့ဆွေးရိမ်တယ်ဆိုလို့ရှိရင်မျက်ရည်လေးကတခါတည်းမတင်မကျထွက်လာတယ်ထွက်ပါတယ်ဒါပြိတွေဝါနောက်ကလိုက်လိုက်ခွလားလိုက်ပါဗျာနောက်ကြတော့ ပြင်းစွာပူပန်ခြင်းဆိုတဲ့ဥစ္စာလာတော့တာပဲတဲ့ဥပါယတဆိုတာမလာဘူးလာပါဗျာသဘောကျရင်နော်ကောင်းပြီဒါဖြင့်ဒုက္ခနောက်ကဒေါသတောကပရိဒေဝဥပါယတမလိုက်ဘူးလားလိုက်ပါဗျာအော်ဒါသိတဲ့ပုဂ္ဂိုလ်ဖြစ်တာလားမသိတဲ့ပုဂ္ဂိုလ်ဖြစ်တာမသိတဲ့ပုဂ္ဂိုလ်မသိတဲ့ပုဂ္ဂိုလ်ဖြစ်တာဖြင့်ဒကာဓမ္မတွေကဒီလိုယူလိုက်ကြဒုက္ခကိုဖြစ်ဖြစ်မသိတဲ့ပုဂ္ဂိုလ်ကိုသူလည်းအဝိဇ္ဇာနဲ့တွဲနေ ဒေါသလည်းဘာနဲ့တွဲသောကရောဝိညာဉ်ပဲအင်းအဝိဇ္ဇာနဲ့တွဲပရိဒေဝရောဝိညာဉ်ပဲဥပါယကရောဝိညာဉ်ပဲအဝိဇ္ဇာနဲ့တွဲနေတော့အော်သူတို့တခုတော့ဖြစ်တဲ့အောင်မဲ့နေဒကာဓမ္မတွေတွဲရတွဲရကြည့်ပါလားမှန်ပါဆိုနိုင်ရတွဲရပါအော်ဒါဖြင့်ပရမတော့သူသက်ရှင်နေတာဒုက္ခနဲ့သက်ရှင်မှန်ပါသဘောကျနောက်ကြတော့သူဒီကားလဲဆိုလို့ရှိရင်အဝိဇ္ဇာနဲ့ဒေါသနဲ့သက်ရှင်မှန်ပါ ဝိဇ္ဇာနဲ့ဒေါသတွဲရတဲ့ရှိတယ်နောက်ကြတော့ပရိဒေဝနဲ့ဒုက္ခဒေါမနကနဲ့အဝိဇ္ဇာနဲ့ကောတွဲရတဲ့ရှိနေတယ်ဒါချုပ်ချုပ်သွားတာကိုမချုပ်ဘူးလားချုပ်ပါအဲနောက်ဒီဇွဲနဲ့အသက်မရှင်ဘူးလားရှင်ပါနောက်ဒီဇွဲနဲ့ကောသက်ရှင်ပါနန္ဒရေသက်ရှင်နေတာခင်ဗျားတို့သက်ဆိုးရှည်ပေါ့ဗျာသဘောကျလားဘယ်နဲ့ဆိုကြအောင်သက်ဆိုးရှည်ဆိုတော့ခင်ဗျားတို့ကဘုန်းကြီးပြောတာကရိုင်းတယ်လို့ခင်ဗျားတို့ထင်ကြထင်ကြ ခင်ဗျားတို့ခင်ဗျားတို့သက်ဆွရှင်နဲ့ဘုန်းကြီးသက်ဆွရှင်နဲ့ကြားစီသဘောကျလားခင်ဗျားတို့သက်ဆွရှင်ငယ်နာကုတ်ကျိုးလေးမှဒီကောင်းကြီးသက်ဆွရှင်မပြောကြဘူးလားအဲ့ဒါကျမှပြောကြတာခင်ဗျားတို့သက်ဆွရှင်လည်းခင်ဗျားတို့မသိပါဘူးရှင်ကြိုက်တုန်းကဒုက္ခမဖြစ်ဘူးဖြစ်ပါပါဗျာအနောက်ဘာဖြစ်လားဘောမနတာဖြစ်လာတာဝိဇ္ဇာနဲ့မတွဲဘူးလားဘောမနတာဆိုတာမသိတဲ့ပုဂ္ဂိုလ်ဖြစ်တာလားသိတဲ့ပုဂ္ဂိုလ်ဖြစ်တာမသိတဲ့ပုဂ္ဂိုလ်မသိတာနဲ့တွဲပြီးဖြစ်တာတပည့်ကြမသိတာဝိဇ္ဇာ ဘောကြမှန်ပါဘူးဒါဖြင့်တော့ကြဒါလေးနဲ့သက်ရှင်နောက်ဒါလေးနဲ့သက်ရှင်နောက်ဒါနဲ့သက်ရှင်ချုပ်ချုပ်ချုပ်ချုပ်တော့ဒီနောက်ဆုံးနေတဲ့အသက်မရှင်ရပဲလားရှင်ရပါဘူးတက်တက်ကောင်းရှည်လားသက်ဆိုးရှည်လားသက်ဆိုးရှည်ပါဘူးအင်းဥပ္ပါဒိရှည်တာဒီတိုင်းထင်နေမှန်ပါဘူးရင်းနေလားဒီတိုင်းရှည်ဒီတိုင်းလည်းမသိရင်ဒီတိုင်းကြီးပဲမှန်ပါဘူးဒါကောင်းဖြူလို့ဒါဆွဲကျိုးကျိုးတခါကြီးလည်းရိမ့်မိဗလားရိမ့်ပါဘူးတော်တော် ဟိုက85 85တရားတန်လို့ပြောနေတာကဲတရားဓမ္မတို့ရိပ်မိကြပါလားခင်ဗျာ။အော်တို့ဒီကသက်ကောင်းရှည်လားသက်ဆုံးရှည်လားဆိုတော့ရိပ်မိကြ။ရိပ်မိပြီတဲ့ဒါဖြင့်အဝိဇ္ဇာပစ္စယသင်္ခါရတွေပဲလှဲ့မလဲ။လှဲ့ပါဗျာ။လှဲ့ရမယ်ဆိုတော့မသေးကြဘူးလား။မသေးပါဘူး။ကောင်းပြီဒါဖြင့်ဒိဋ္ဌိခွာကြပါစို့။ဒိဋ္ဌိခွာကြပါစေဆိုတော့ဒီဒုက္ခဝေဒနာလေးကဒီတရားဓမ္မရသနာမှာတဲ့ ဟကပစ္စယဝေဒနာဆိုတဲ့အတိုင်းအဲချင်းဤပါဇာနဲ့ထိတာနဲ့ဒုက္ခဝေဒနာပေါ်တာမှန်ပါပါချင်းဤပါဇာနဲ့လားမထိမှဆင်မပေါ်ပါဘူးချင်းဤနှုတ်သေးလေးနဲ့ပေါ့ဗျာမှန်ပါပါအဲဒုက္ခဝေဒနာမပေါ်ဘူးလားပေါ်ပါဘူးအဲကိုယ်ကကိုယ်မရှိရင်လည်းချင်းပါဇာကထိရရှိသေးရလားမရှိပါဘူးဒါနဲ့ကိုယ်နဲ့ချင်းပါဇာကနှုတ်သေးလေးနဲ့ထိတာနဲ့ဒုက္ခဝေဒနာပေါ်လားပေါ်ပါဘူးရတဲ့ဝေဒနာလေးမှန်ပါပါမပေါ်ဘူးလားပေါ်ပါဘူးအဲဝေဒနာလေးပေါ်တော့ ဘာနဲ့သက်ရှင်နေတော့မေးရင်ဘယ်လိုဖြစ်လဲဝေဒနာနဲ့သက်ရှင်ဝေဒနာနဲ့သက်ရှင်နေတယ်ဖြတ်ဆိုဝေဒနာလေးကတင့်နှစ်ဆိုချုပ်သွားချုပ်သွားရောချုပ်သွားတော့ဝေဒနာနဲ့သက်ရှင်နေတယ်လို့သိလိုက်ကြတဲ့ကဒကာဓမ္မတို့ဒါငါမဟုတ်ဘူးတက္ကရာဖြစ်ငါမဟုတ်ဘူးဆိုရပါလားဘာနဲ့သက်ရှင်နေဝေဒနာနဲ့သက်ရှင်နော်ဝေဒနာနဲ့သက်ရှင်နေတာကိုကြောက်ကြနေတာသိလို့ရှိရင်ဒါဝေဒနာလေးပေါ်တာ ငါလည်းဘာမှမဆိုင်ဘူးသူကသူဝေဒနာလေးပေါ်တာတက်တက်ဖဲလို့သိလိုက်လို့ရှိရင်တက္ကရာရှိပြုတ်ပြုတ်သေးဘူးလားပြုတ်ပါဘူးကောင်းပြီတက္ကရာရှိပြုတ်သွားတော့အော်နေကြတယ်ဒါပြန်ဒကာရမတို့ကရှေ့တဆင့်တက်လိုက်ပါအောင်တက္ကရာရှိဖြုတ်ပြပါအောင်ဆိုနော်ဒီဝေဒနာလေးဟာညာနဲ့ကနည်းနည်းကြည့်ပေးကြတဲ့သူ့သက်တမ်းအတင်းနှစ်ပဲမဆိုနိုင်ဘူးလားတင်းနှစ်ဆိုတော့မပြည့်သေးဘူးလားပြည့်ပါဘူးဒါနဲ့ခိုင်သလားမပြည့်လားမပြည့်ပါဘူး မမြဲလို့ရှိရင်ဖြင့်မြဲတယ်လို့ယူတဲ့ဒိဋ္ဌိရှိသေးရဲ့မရှိပါဘူးဒါဖြင့်သောကရဒိဋ္ဌိကိုပြုတ်ပါဘူးဒါဖြင့်ဝေဒနာဝေဒနာမှန်သိတုံးကတက္ကရာပြုတ်ခဲ့ဝေဒနာပြက်တာမြင်သဖြင့်ဒကာဓမ္မတို့သတ္တရဒိဋ္ဌိပြုတ်ပြီနော်သေချာမှပါဒိဋ္ဌိဘယ်လိုရှိတာကောင်းပြီခုဝိပဿနာမရှိတဲ့ပုဂ္ဂိုလ်မှာဒုက္ခဝေဒနာပြည့်စရာဒေါသော မလာဘူးလားဒေါသနဲ့ဝိဇ္ဇာနဲ့တွဲမလာဘူးလားအင်းဒေါသဝိဇ္ဇာနဲ့သက်ရှင်နေတဲ့ဥစ္စာအင်းဘယ်နဲ့ကြောင့်ဒီဟာတွေနဲ့အသက်ရှင်ပြီးဒီဟာတွေပေါ်ရပါလိမ့်မလို့လို့မေးဖို့မလိုဘူးလားမလိုပါဘူးမမေးစမ်းနဲ့ကျုပ်ကိုမင်းဒေါသဖြစ်နေတာဘာလို့မမေးစမ်းနဲ့ချင်းကြိုက်တာမသိဘူးလားဆိုတော့မချင်းကြိုက်တာလားမင်းကြီးလို့လားဒါရင်ချင်းကြိုက်တာကအကြောင်းမင်းဒေါသနာကဖြစ်တာကမယုံခင်ရလို့ရှင်မေးကြည့်မျက်နှာများမှုံးနေလို့ရှင် မေးကြည့်ကြရမှာမျက်နှာတွေသုံးခေါက်ချက်ချက်ခေါက်ချက်ဖြစ်နေလို့ရှိရင်မေးကြည့်ဒါမျက်နှာသုံးခေါက်ချက်ချက်ခေါက်ချက်ဖြစ်တာဒါပဲဒေါနတာဖြစ်နေတာမဟုတ်လားတော့မေဖောင်းဖြစ်နေရတာလည်းမေးလို့ရှိရင်ပြင်မနေတော့ခလုတ်တိုက်ခဲ့လို့ပြောကြတယ်ပြောမယ်ဒါဖြင့်ဒုက္ခဝေဒနာကြောင့်ဘာဖြစ်တာအဲ့ဒါအကြောင်းရှိမရှိရှိပါဘူးဒါဖြင့်ဒုက္ခဝေဒနာကဆက်သွယ်ပြီးခြေစွပ်ပြုလိုက်ဒါဖြင့် ဒုက္ခဝေဒနာသူ့ဟာသူပြောက်သွားတယ်လားကျေးဇူးပြုတဲ့အဆက်ထားခဲ့တာအဆက်ထားခဲ့လို့ရှိရင်ဖြင့်တဲ့ဒါချုပ်သွားပြတ်တယ်လို့ဆိုမလားမပြတ်ဘူးလို့ဆိုမပြတ်ဘူးမပြတ်ဘူးလို့သိတယ်ဖြင့်တဲ့ဥစ္စေတရတိဆင်းမြမိသဘောကျလားအဲဒိဋ္ဌိကမျိုးဆင်းသွားသုံးမျိုးဆင်းပါလားအဲ့ဒီဒိဋ္ဌိသုံးမျိုးဆင်းသွားပြီးတော့မှဒီဒီပြက်ကိုလည်းရှုရလိမ့်မယ်ဒီပြက်ကောရှုရပါဘူးဒီပြက်ကောရှုရပါဘူးအဲဒိဋ္ဌိဆင်းပြီးမှဩဒါတွေက ဒါကဒုက္ခဝေဒနာအင်းသူလည်းပြက်မှာပဲပြက်ပြီးတော့နောက်ထပ်ဒါတစ်ခုပေါ်မှာပဲအဆရှိနေနဲ့ဒီတိုင်းဒီလိုမျိုးလိုမျိုးတရားဓမ္မတွေကရှင်မိသားကိုသိထားတော့မှနောက်တော့ဒီဒိဋ္ဌိတွေကိုမခွာနဲ့တော့ဒါအခုဘုန်းကြီးပြောတယ်နဲ့နားလဲလို့ရှိရင်သူခွာမနေနဲ့တော့ခင်ဗျားတို့တာဝန်မရှိဘူးဒါဘုန်းကြီးကခွာပဲလို့ခင်ဗျားတို့ညာထဲမှာကွာလို့ ညာနဲ့ငါလည်းဟုတ်ပြီဖေဟာလို့ဆုံးဖြတ်ချက်ချလိုက်ရှင်ဖြစ်တဲ့သာရှုတော့ကိစ္စမရှိတော့ဘူးတပည့်ကြဘာရှုအောင်ဖြစ်တဲ့သာရှုရမယ်ဆိုတော့ကဲဓမ္မတို့ခိုင်းနေထင်လို့ရှိရင်ဖြင့်ဘာလိရှိတယ်ဒီတရားချုပ်ပြီးနောက်ထပ်အဆက်မရှိဘူးယူလိုက်လို့ရှိရင်အခုတော့အဆက်ရှိတာလည်းသိတယ်မခိုင်းတာရောမခိုင်းတာသိတော့ကိုတက္ကရာသိရှင်တယ် အဆက်ရှိတာသိလိုက်တော့ဒါဖြင့်အဲ့ဒီသတ္တရာဥစေတာဂျာရဲကနေပြီးဒီကလာဖြစ်ဖြစ်ရှုရသတ္တရာဥစေတာမပါဘဲနဲ့တခုခုပေါ်လာရင်ဖြစ်ဖြစ်ရှုရတယ်ထိုကဲ့သို့ဖြစ်ဖြစ်ရှုလိုက်လို့ရှိရင်ဒကာဓမ္မတွေကမကြဘူးနဲ့မညံပေါ်ဒုက္ခိရှင်ကြီးမှရှုလို့ဒါဖြင့်တက္ကရာလည်းမဆင်ဝိဒုက္ခပေါ်တာဒုက္ခပေါ်မှန်းပြီးတော့ဘာဆင်းတော့ဒုက္ခချုပ်တာလည်းမြင်လိုက်ရင်ဘာဆင်းသွားတာဒုက္ခချုပ်ရတာလည်းသူ သူကရှုပ်သွားတာသူတတိကြံရသေးတယ်ဆိုတာသိပြန်တော့အဲ့ဒီဒိဋ္ဌိသုံးခုစင်ကြံတဲ့62ပါးကဒိဋ္ဌိအကုန်စင်နေတဲ့ဘာမှမပုံရတာဒါအပေကပိတ်တာပဲရင်းနေကြလားဒါနောက်ပြန်မှရှင်းပြပြန်မယ်